ဒီနေ့2020ခုနှစ်စက်တင်ဘာလ29ရက်နေ့တနင်္ဂနွေနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း48ဒီနေ့ပြောတာမေတ္တာဘာဝနာအကြောင်းပြောတာအဲဒီဆက်လက်ပြီးတော့ပြောပါမယ်မနေ့ကဘုန်းကြီးတို့မေတ္တာအခြေခံကျင့်ဝတ်15ပါးမေတ္တာအခြေခံကျင့်ဝတ်15ပါးလည်းပြောလို့ရတယ်ကမ္မဋ္ဌာန်းအခြေခံကျင့်ဝတ်15ပါးလည်းပြောလို့ရပါတယ် မေတ္တာသုံးအစာမှာပါတယ်ကရဏီယမထာကုသရိနာယန္တတဏ္ဍပရံပိသမစ္ဆာသကောဥစုဇာသူဇာသူအသောသတ္တမုဒ္ဒနာတိမာနိအဲ့ဒီပါဠိလေးဘုန်းကြီးတို့ယူပြောတာမှာဒီပါဠိလေးဟာမေတ္တာသုံးသုတ်တန်ဒီပါခုရပါရအထကရာမှာပါတော့ခုရပါရမှာခုရကပါဋ္ဌမှာလည်းပါတယ်သုတ်တန်ဒီပါမှာလည်းပါတော့ ဘေကဗရမြအထုအထုဒီချင်းနေပေါ့ဗျာနံပါတ်၄သီလသမารိပညာလောက်တကူတကယ်ကို လုံနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်မနေ့ကဘုန်းကြီးတို့ပြောခဲ့ပါတယ်တရားအထုနိုင်တဲ့ပုဂ္ဂိုလ်ရဲ့အင်္ဂါ၅မျိုးပေါ့နော်ယုံကြည်ကြောင်းကဖြောင်းသွားစိန်ထားကြိုးစားတွင်နေဖြစ်ပြမြင်ငါအထုကြောင်းကမ္မဋ္ဌာန်းဆရာကြီးကတို့မိတ်ပါလို့ ဒီတရားအားထုတ်တဲ့တကူအမဲ့ညာဖွညာရမှာပဲဒီလိုယုံကြည်ချက်ရှိရမယ်ကိုယ်ကျမ်းမာရင်လည်းကောင်းမွန်မှပြီးတော့စိတ်ထားလည်းဖြောက်မှယိုသားနေမှလို့တကယ်ကိုကြိုးကြိုးဆဆအားထုတ်နိုင်မှနော်စွဲမြဲညောအားထုတ်နိုင်ပြီးတဲ့အခါကျအ ਨੇ ဆုံးဝိပဿနာဉာဏ်ဝိပဿနာပိုင်းရှုတဲ့အခါကျဥရဗျာဉာဏ်ဖြစ်ပြက်လောက်အ ਨੇ ဆုံးမြင်အောင်အဲ့လိုမြင်တော့ဒီပုဂ္ဂိုလ်ကမြင်ဖွညာရနိုင်တယ်ဒါပြောတာဒါတက်က ဥစုကိုမူရာနှုတ်မူရာလည်းဖြောင်းမရမယ်သူစုစိတ်ထားလည်းဖြောင်းမရမယ်ဒါအင်မတန်ရေးကြည့်ရနော်ဘုန်းကြီးတို့တွေတုံနဲ့တူဒါဓမ္မနယ်ပယ်ဘက်မှာရေးကြည့်သလိုလောကနယ်ပယ်ဘက်လည်းရေးကြည့်တာပဲဘုန်းကြီးတို့တွေတုံနဲ့တူပေါင်းတဲ့အခါမှာစိတ်ထားယောသားဖြောင်းမှမရေးရှိပေါင်းလို့ရပါတယ်သူကသူဘလောက်ပညာတတ်တတ်သူကသူဘလောက်အနာရှိရှိသူကသူဘလောက်ပစ္စည်းချမ်းသာချမ်းသာ ကိုယ့်အပေါ်မှာမယိုသားတာလေးတစ်ချက်လောက်တွင်းနောက်ထပ်မပေါင်းရင်တော့အခုတော်တော်များများပေါ့လေတက်ရွယ်လေးရလာဘုန်းကြီးတို့ရွယ်လည်းအများကြီးတွေ့ပါတယ်ဘုံညောလူရောယိုသားချောင်းမမှုမရှိရှိရှိပေါင်းလို့ဆက်ဆံမှုခက်တာလေးအများကြီးတွေ့သွားတော့အလိုလိုနည်းနဲ့ကွဲကွာသွားတော့သူယိုသားတော့ဖြောင်းမှတ်တာမယိုသားတော့မဖြောင်းမှတ်တော့ဘုန်းကြီးတို့ဘာလို့မရဒီကကိုယိုသားဖြောင်းမှတ်ဖို့ပဲလိုတော့ဗောနော် ဘာဖြစ်လဲကိုကိုယ်တိုင်ကယောသားဖြောင့်မတ်တဲ့ပုဂ္ဂိုလ်မှာပေါင်းညင်တာဆက်ဆံညင်တာဖြစ်တဲ့အတွက်ကိုယောသားဖို့ပဲလိုပါတယ်တရားနယ်ပဲပဲကြတော့ကိုမူရလဲယောသားရမယ်နှုတ်မူရလဲယောသားရမယ်သူစုစိတ်ထားလဲဖြောင့်မတ်ယောသားရမယ်ဒါပြောပါတယ်ပြီးတော့ဗုဒ္ဓဘာမိန်လဲသူဝဆာဆုဆုံးမလွယ်တဲ့ပုဂ္ဂိုလ်နာဂံတတ်တဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ဒီချက်လေးစက်မိန်တော့ပေါ့အဲတော့သူရဲ့ဆန့်ကျင်ဘက်နဲ့ လေ့လာရင်တော့ပုံနားလေတာပေါ့နော်သူဝဆရဲ့စံကျင်ဘက်ကဒုပ္ပစပေါ့ဆိုဆုံးမခက်တဲ့ပုဂ္ဂိုလ်ဒုပ္ပစလို့ခေါ်ပါဆိုဆုံးမခက်တဲ့ပုဂ္ဂိုလ်ကလူဖြစ်ရှင်ဖြစ်ယဟန်ဖြစ်ဖြစ်ဘလိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့သူ့ကိုဒီလိုဒီလိုမလုပ်ရဘူးဒီလိုမပြောရဘူးဆိုသူကပြန်ပြီးတော့အတွန့်တက်တယ်ဘယ်မှာမြင်လို့ဒါရလာပြောဘယ်သူကပြောလို့ဘယ်သူကဘယ်မှာကြားလို့တော့စာရည်လို့ မြင်လို့လားကြားလို့လားဆိုင်လို့ပြန်ပက်ပါဘယ်သူကပြောတယ်လဲဆိုင်လို့လေသူကပြောမခံပြန်ပြီးပက်တာပဲကာလီလေးဆုံးမရင်သူကအရေးမလို့သူလို့ဒီတိုင်းမထုတ်တဲ့တင်းနေတာဘလောက်ပြောပြောသူလုံးချလုံနေတာဒါမျိုးပုံကောခါကြစကားကိုလက်ခံတယ်ပြောတဲ့စကားလက်ခံတရားရောင်ရှိတယ်ဒါပေမဲ့လို့ဒီကပြောတဲ့အတိုင်းမပြုတ်ပြန်ဘူးငကိုတိုင်းမနေမြဲနေတယ် အဲ့ဒီလိုပုံကုံမျိုးဆိုတာတော့တရားတွေရဖို့ခက်တယ်ပေါ့ဗျာနော်မေတ္တာတရားလည်းမေတ္တာပွားမယ်ဆိုမေတ္တာပွားဖို့ဘလို့မှမဖြစ်နိုင်သူ့ရဲ့စံကျင်မဲ့ဒုဝိဇ္ဇရဲ့စံကျင်မဲ့ကသူဝိဇ္ဇလို့ခေါ်တယ်သူဝိဇ္ဇဆိုဆုံးမလွယ်တဲ့ပုံကုံပဲဆိုဆုံးမလွယ်တဲ့ပုံကုံဆိုတာဘလို့လဲဆိုတယောက်ယောက်ကကိုယ်ကိုဆုံးမလိုက်ဝန္တာအရာလက်ခံတယ်ပြောဆုံးလိုက် အာနောင်လဲဒီလိုတွေးလို့မြင်လို့ကြားလို့မကောင်းတာတွေးလာမြင်လာကြားလို့တန်တရားရှိပြောပါဆုံးမတဲ့အတိုင်းသူကပြုပြင်လက်ခံကျင့်သုံးတယ်အဲ့ဒီလိုပုံကုမျိုးကြတော့သူကတရားရဖို့အလွန်နိကတ်တယ်ဒီလိုဆိုပါတယ်အဆုံးမခက်တဲ့ပုံကိုဒုစရပုံကိုကြောင့်ဘလို့ဖြစ်တတ်တယ်ဆိုအာဒီကငါအကျိုးစီးပွားလိုလားလို့ပြောတာမဟုတ်ဘူးဒီလိုနားမလဲငါပုံမှာရှာလောက်တယ်အဲ့လိုထင်ပြီးတော့သူက သူပြောတဲ့စကားကိုသဘောမကျအဲ့လိုပုံကုမျိုးကြတော့မေတ္တာမဆိုထားနဲ့ဗာတရားမှဖြစ်ဖို့မလွယ်ပါဘူးဒါကြောင့်မို့ဆွဆုံးမလွယ်သူကြတော့ဆုံးမတဲ့စကားကိုလေးစားတယ်မြတ်လို့တယ်ဆုံးမတဲ့အတိုင်းလည်းလျောညီထွေနေတယ်နော်သူစိတ်တရားလည်းဒါအများနဲ့သာဇာတာဖြစ်နေတော့မေတ္တာပွားလေမေတ္တာမပွားသလိုမေတ္တာစိတ်ကဖြစ်နေတော့မေတ္တာပွားလိုက်တော့ပို့ထီရောက်တော့ အဲ့ဒီလိုပုံကိုမျိုးကိုတဲ့သူကဘာဖြစ်လဲဆိုအကျိုးစီးပွားဆောင်လိုလားတောင်းတတဲ့ပုံကိုဖြစ်တဲ့အတွက်ဘုရားကအဲ့လိုပုံကိုမျိုးယထာဘုရားညာနာတတ္ထာပရိယတိတပါတဲ့အမှန်တရားသိကိုဆရာရှားတာလွယ်တာပေါ့နော်ဘုန်းကြီးတို့တရားကျင့်တာပဲဖြစ်ဖြစ်လောကလို့ဓမ္မလို့ပဲလုပ်လို့ကိုညွန်ပြပေးမဲ့ဆရာရရင်ပိုကောင်းတယ်အဲ့ဒါဆိုရင်တော့မဖို့နိဗ္ဗာန်ရဖို့လွယ်တော့ပေါ့လေ ဒါတစ်ခုမှတ်ထားမယ်နော်နောက်တစ်ခုကမုဒုနုညံ့ပျော့ပြောင်းတဲ့ပုဂ္ဂိုလ်ဖြစ်မယ်တိမ်မွေးတဲ့ပုဂ္ဂိုလ်မုဒုကလည်းအနေအသေးပဲနှမျိုးထွက်တော့ပေါ့နုညံ့တယ်ဆိုပါလဲဆိုကြမ်းထမ်းမှုရဲ့ဆန့်ကျင်ဘက်ပေါ့နုညံ့တိမ်မွေးတယ်ဆိုတာသူကတော့ဒီမှာပြောချင်တာတော့ဗာလဲနုညံ့တဲ့ခက်ထန်ခြင်းတင်းမာခြင်းစံခြင်းပဲနုညံ့ပြော့ပြောင်းတယ်ဆိုတဲ့အတိပ္ပယ်မျိုးဆိုလိုတာဒီအကျင့်နေကျင့်ပြီဆိုလို့ရှင် ခုနပြင်းတဲ့ပုံကိုယ်တို့တရားတရားမရှိတဲ့ပုံကိုယ်တို့ကြတော့ဒီအကျင့်လုပ်ဖို့အတွက်ကျင့်တာတွေကျင့်ဖို့အတွက်ငင်းဆန်တင်းမာနေတာပဲတရားတရားရှိတဲ့ပုံကိုယ်တို့စိတ်ဓာတ်ထက်သန်တဲ့ဝိရိယရှိတဲ့ပုံကိုယ်ဒီအကျင့်တရားတွေလုပ်တဲ့အခါမှာသူစိတ်ကနုညံ့ပြောင်းပြောင်းနေဒီတော့လောရတာဆင်ပြေတာပေါ့ဗျာဒါမျိုးမှတ်တာအဲ့မှာတော့ဗာပြောလဲဆိုအခုဒကာကြီးတွေဓမ္မကြီးတွေပုံသိမှာဘုရားစာပေရောက်မှပေးရတယ် ရွှေရိုင်းတုံးနဲ့အခောက်ရွှေပေါ့ရွှေရိုင်းနေကြတော့ခက်ထံမာကြောနေတဲ့အတွက်ကိုလှုပ်ချင်တဲ့လောဒဇာတွေပြုဖို့ပြုလုပ်ဖို့ခက်တော့အခောက်ရွှေရွှေစင်နေကြတော့နုညံ့ပျော့ပြောင်းနေတယ်ဘယ်ပစ္စည်းလောက်အောင်လဲဘယ်လိုပစ္စည်းလောဒဇာလောက်အောင်လွယ်လွယ်ကူလုံနိုင်တယ်အဲ့ဒီလိုပဲနုညံ့ပျော့ပြောင်းတဲ့ပုဂ္ဂိုလ်ကတော့ဘာတရားပဲလုံလို့အဆင်ပြေတယ် ဒါကြောင့်နုညံ့ပျော့ပျောင်းတဲ့ပုဂ္ဂိုလ်ဖြစ်ရမယ်နောက်တစ်ခုကမူရိယတိပကရင်ကျေးတိမ်မွေ့တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒီလိုထေကရာတစ်မျိုးဖွင့်ပြကိုယ်မူကလည်းရင်ကျေးတယ်နှုတ်မူကလည်းရင်ကျေးတိမ်မွေ့တယ်ရင်ကျေးတိမ်မွေ့နေတဲ့ခါကျသူကပြောတာဆိုတာတိမ်မွေ့နေတော့အများနဲ့ဆင်ပြေတော့ဥမာပြောတာတော့ဒီမြေစိတ်တို့အဲ့ဒီစိတ်ကံကောင်းကောင်းဆိုရင်အများတွေက လွယ်လွယ်ကူဆင်းနိုင်တယ်တက်နိုင်တယ်။အင်ဂျင်သိမ်မွေးပုံမရှိဘူးဆိုရင်အဲ့ဒီဘုရားမျက်နှာတစ်မျိုးဖြစ်နေတော့မျက်မှောင်ကျုပ်သူများနဲ့မတူသလိုမတူဘူး။အင်ဂျင်သိမ်မွေးနေတာသူ့ရဲ့မျက်မျက်နှာပြုံးရွှင်တယ်။မျက်နှာချိုးနေတာပေါ့။ပြီးတော့ပြောတဲ့စကားလေးလည်းအများချမ်းသာတယ်။ပြီးတော့ဆက်ဆံရလည်းကောင်းမွန်တယ်။အဲ့ဒီတော့သူအဲ့ဒီလိုသိမ်မွေ့နေတဲ့အတွက်သူဟာ မေတ္တာဘာဝနာပွားဖို့တဲ့အင်တန်လွယ်ကူတယ်အဲကြောင့်ဘုရုနုညံ့ပြောပြောင်းသူဖြစ်ရမယ်သို့မဟုတ်တိမ်မွေးသူဖြစ်ရမယ်ဓမ္မတာလည်းမေတ္တာပွားဖို့လေဓမ္မတာလည်းဘယ်ကမ္မထမ်းဆိုအထုတ်လို့ရတယ်ဒီလိုမှတ်ထားဖို့နောက်တစ်ခုကတော့အနာတိမာနီ မာမနာကိုနှိမ်ချတဲ့ပုဂ္ဂိုလ်ဖြစ်ရမယ်လူရဲ့တဘောက ပစ္စည်းရှိရင်ပစ္စည်းမှန်တက်တယ်ဘုန်းကြီးတို့ဘုန်းကြီးတွေလည်းတရားဟောကောင်းလိုက်တရားပြတယ်မှန်ရှိတယ်မှန်တက်တတ်တယ်အဲ့ဒါဆိုစင်မပြေဘူးအာနာရှိအာနာမှန်တက်တယ်ပညာမှန်တက်ပညာရှိပညာမှန်တက်တယ်မှန်ရှိတဲ့ပုဂ္ဂိုလ်ကအစင်မပြေဘူးဗျာတခြားပုဂ္ဂိုလ်စကားပြောလို့ချင်းနှိတ်ချတဲ့စကားပြောတယ်အထက်စီးနေပြောတယ်မတူမတန်ပြောတယ်ပေါ့ကိုယ်လည်းကြည်တဲ့ပုဂ္ဂိုလ်ကြီးမှမသိငယ်တဲ့ပုဂ္ဂိုလ်လည်းလေးစားကောင်းမသိအမျိုးတွေဖြစ်တယ် အဲ့တော့အဲ့ဒီပုဂ္ဂိုလ်မှာဘယ်နဲ့မှကိုမာနမာနရှိတဲ့ပုဂ္ဂိုလ်ဘလုံးမှမေတ္တာမဖြစ်ဘူးမေတ္တာပွားဖို့မဖြစ်ဘူးသူတော်ကောင်းတရားတွေပွားဖို့မဖြစ်ဘူးရှေးရှေးတုန်းကပုဂ္ဂိုလ်ကြီးကတမင်တကာမာနချကြတယ်မာနမချလို့ရင်သူတော်ကောင်းတရားမရနိုင်ဘုန်းကြီးတို့ဘုရားလက်ထက်ကညီနောင်6ယောက် များသောအားဖြင့်ဘုရားရဲ့ဆွေမျိုးသားချင်းမဟုတ်တဲ့ပုဂ္ဂိုလ်တွေကအများကြီးပဲတာနာပေါင်းကိုဝင်လာကြတယ်ဘုရားဆွေမျိုးသားချင်းကတော်တော်နဲ့တာနာပေါင်းကိုဝင်မလာကြဘူးအဲ့ဒီလိုပြဿနာတွေရှိခဲ့ဘူးပြီးတော့ဒီနေ့မှじゃဘာဖြစ်လာလဲဆိုတော့ဒီဘေးပေါင်ကြီးကဝေပန်းလာတော့ဗောလေမြတ်စွာဘုရားရဲ့ရွှေမြူသားချင်းတွေအဲပြောတော့တော့မြတ်စွာဘုရားသူတို့ငကောဂရိကဝထားတာပါလဲဆိုတော့မြတ်စွာဘုရားဒီ ဖျားဖြစ်မယ်ဆိုရင်ဖျားဖျားလုံးလေးကဖျားပြမှာဆိုရင်တို့ဆွေမြသားကြီးကအကုန်လုံးကဒီတရားဖျားဆော်ဖျားနောက်လိုက်ပြီးတော့အကုန်လုံးပေါ့လေသူတော်ကောင်းတရားလည်းနေကြမယ်ဒီလိုပြောတော့အဲမြတ်စွာဘုရားလည်းနောက်ကဆောက်ရှောက်မယ်သူတော်ကောင်းတရားတွေလိုက်လာလဲလာကျင့်ကြအထောက်ကြမယ်ဒီလိုဂတိကဝဋ္ဌိထားတော့အဲစัจ जा မင်းဖြစ်မယ်ဆိုလဲစัจ जा မင်း ဘဝဆက်ကြမင်းဖြစ်မယ်ဆိုလဲသူတို့နောက်ကနေပြီးတော့ကိုလေအကုန်လုံးတသူတဝေးနဲ့နဲ့မြတ်စွာဘုရားအလောင်းကိုဝိုင်းရံပြီးတော့စောက်ရှောက်ကြမယ်ဆိုတဲ့မြတ်စွာဘုရားမွေးကာစားမှာဂတိကဝတိထားခဲ့ကြတော့ဒါပေမဲ့လို့တကယ်တကယ်ဘုရားဖြစ်လာတဲ့ခါကျတော့အဲ့ဒီဟာတွေကဘယ်သူမှလိုက်မလားအဲ့လိုဖြစ်ကြတယ်အဲ့ဒီအချိန်မှာဘုရားကဘုရားဖြစ်လာတယ်နောက်သူ့တိုင်းပြည်ကိုလည်းသွားတယ်သူ့တိုင်းပြည်တရားတွေပါဟောတယ် အဲတော်တော်နဲ့သူတို့ရှင်မျိုးသားကြီးနဲ့သင်္ကန်းဝတ်လာတဲ့ပုဂ္ဂိုလ်ပေါ်မလာဘူးဗျပေါ်မလာတဲ့အခါကျဘေးပတ်ဝန်းကျင်နဲ့အိမ်မှာဝိပါဒနာတွေဖြစ်လာဝိပါဒနာတွေဖြစ်လာမှမြတ်စွာဘုရားရဲ့ဒီညီတော်နောင်တော်ပေါ့နော်ဝိညာဉ်ဓာတ်တိတိကျဖြစ်အောင်ပြန်စာကြည့်ဒီသူတို့ညီကိုညီနောင်6ယောက်ဘုရားနောက်ကနေသင်္ကန်းဝတ်ဖို့လိုက်လာကြအဲဒီမှာရှင်အနန္ဒာပါတယ်ရှင်ပကုပါတယ်ရှင်ကိမိလျာတို့ရှင်ပါတိယတို့ ဒီအဲ့ဒီတုန်းကနာမည်နောက်ဆုံးမှာသာနာသမိုင်းမှာလူဆိုးအနေနဲ့ထင်ရှားတဲ့ရှင်တေဝတာလည်းပါတာပေါ့နော်အဲ့ဒီချိန်တုန်းကတော့သူတို့တကယ်ကိုတရားတရားနဲ့ဒီသာနာဘုံဝင်ရောက်လာကြတယ်ဝင်ရောက်ပြီးတော့တကယ်ကိုဒီဘုရားတရားတွေလှုပ်ဖို့ပေါ့အဲ့ဒီမှာသူတို့ရဲ့အလုတ်ကျွေးပေါ့ညာတော်ရင်ခြေတုံးကတော့စတ္တာစီခေါ်တာပေါ့နော်စတ္တာစီဆိုတော့ဗာလဲဆိုတော့ဒီဘုရားလောင်းကို ခေါင်းရည်ပေးတာလို့ရေချိုးပေးတာလို့ဒါတွေလုပ်တဲ့ပုဂ္ဂိုလ်ပေါ့အဲသူတို့ပါအဲ့ဒီလိုလည်းပါလာအဲ့ဒီလိုနဲ့သူတို့မင်းသား6ယောက်နဲ့ဆက်တာဒီပေါ့ဥပါလိဒီသူတို့6ယောက်နဲ့ဆို9ယောက်ပေါ့ဘုရားကြီးသွားသင်္ကဝတ်ပို့သွားတယ်ဒါပေမဲ့သူတို့ကဘာစဉ်းစားလဲဆိုဒီတော်ဝင်မင်းမျိုးတွေကသူတို့နိုင်ငံကိုချုပ်တာအဲအုပ်နိုင်ငံကိုချုပ်တာလည်းသူတို့ပဲပညာတတ်တာလည်းသူတို့ပဲ အာနာရှိတာလည်းသူတို့ဆိုတော့မာနကပညာအကုန်လုံးပေါ့ထိတ်ရောင်နေကြဘုရားဒီသင်္ကန်းဝတ်ဖို့သွားတော့ပညာတတ်တဲ့ပုဂ္ဂိုလ်တွေဆိုစဉ်းစားတယ်အဲဒီမှာရှင်တို့လို့တာလည်းပါတယ်နော်အဲဒီမှာအာတို့ကဒီလိုနဲ့ဘုရားသာနာတော့ဝင်သွားရင်တော့ဒီလိုမာနကြီးတစ်ခွဲသားနဲ့ဆိုရင်ဘယ်နည်းနဲ့မှဟိုတရားရမှာမဟုတ်ဘူးတို့မာနချကြမယ်ခုနဆတ္တာတွေဆိုသူတို့ကိုစပင်ညက်ပေး လက်သက်ညပေးရေချိုးပါညာလုပ်ပြီးတော့ဥပါလိပါတယ်အဲတော့တို့မာနာချတဲ့အနေနဲ့ဒီဥပါလိကိုယင်ရမ်းခံခိုင်းမှာပေါ့ဒါမာနာချဘုန်းကြီးတို့ဒါနလောကမှာကြတော့အရင်ရမ်းဖြစ်တဲ့ပုဂ္ဂိုလ်နောက်ပုဂ္ဂိုလ်ရအကုန်ကတော့ရတယ်အယုသိပေးရတယ်အဲထုံတော့လည်းဆင်လာရှိတော့ပြီးတော့ရှင်အနန္ဒာတို့ရှင်နုရုဒ္ဓာတို့ကတိုင်ပင်ပြီးတော့တို့မာနချတဲ့အနေနဲ့ ရှင်ဥပါလေးကိုရှင်သင်္ကန်းဝတ်ခိုင်းမယ်သင်္ကန်းဝတ်ပြီးတော့အဲ့မှာကြိုးကြိုးဆဆအထုတ်ကြတယ်ဉာဏ်တဲ့ပုဂ္ဂိုလ်တော့သောတာပန်တရားကသောတာပန်နေဖြစ်ကြတာလို့ဉာဏ်နာနောက်ပိုင်းသောတာပန်ဖြစ်တယ်ရှင်နုရုဒ္ဓဆိုတော့အနာဂံဖြစ်တယ်ရှင်ဘကုတို့ဘာလို့ဆိုဉာဏ်နာတွေဖြစ်တော့အဲ့လိုဖြစ်တယ်အဲ့ဒီမှာ နောက်နောက်ပိုင်းမှာဒါနသမိုင်းမှာအဆိုးအဆုံးအနေနဲ့နာမည်ကြီးခဲ့ရှင်ဒေဝတ္တသူကလောကိစာနေရခဲ့တယ် ပြောချင်တာတော့ဘုန်းကြီးတို့တရားထုတ်တဲ့အခါကျဒီမာနတွေချိုးနှိမ်ပြီးမှတရားလုံးမှရပါတယ်နော်ဒကမကြီးတို့တို့ကဒကာကြီးတို့တော့ပြောကြတော့ဘုန်းကြီးတို့လည်းမထူပါဘူးဘုန်းကြီးဆိုလည်းဒီတရားတွေတခြားနည်းတွေလည်းအာထုကအသက်ကြီးမှနောက်ပိုင်းမှ2000ခုနှစ်နောက်ပိုင်းဘုန်းကြီးလည်းအာထုတော်တော်လေးဘုန်းကြီးခက်ခဲတွေကြုံပါတယ်ကြုံတယ်ဆိုတော့ဘုန်းကြီးဒီလိုသွားပြီးမလေးလာခင်မှာအမထုတ်ခင်မှာအများကြီးလေးလာပါဒီဆရာတော်ကြီးကငါ့ကို တကယ်ပဲသူကစာနဲ့ပေနဲ့ပြောမလားစာရည်တော်ရင်နေထိုင်နေအဆင်ပြေမလားဆွေးနွေးရောခံနိုင်မလားအစာရည်အများကြီးလေ့လာပြီးသွားတော့မလို့အကုသိုလ်တွေဖြစ်ပြီးပြန်ကြရမှာဒါစဉ်းစားပြီးတော့ဘုန်းကြီးမသွားခင်တည်းကသွားလေ့လာပါတယ်အဲ့ဌာနတွေကိုသွားမယ့်နေရာဌာနတွေဒီမိကနေသွားအထုတ်တယ်ဆိုအများကြီးခက်ခဲတွေကြုံပါဒီကတော့ကိုကလည်းထိုက်လျော်စာပေရည်ချင်းလဲချိန်တာတယ်ကမ္မတန်းစရာလည်း တခြားနည်းနဲ့လောက်တာတော့အဲ့မှာတပည့်ခံဖို့တော်တော်ခက်တော့အဲ့ဒါကိုပြောချင်တော့နော်ဘာဖြစ်ဖြစ်ဘုန်းကြီးကဒီချိန်မှာကိုယ်မှနောက်ခွာချပြီးတော့သွားပါတယ်အဲ့လိုပဲလောက်ခဲ့ပါလောက်ခဲ့တဲ့အတွက်ဒီနေ့ယောဂီတို့ဘုန်းကြီးတော်တော်များများသူများတဲ့ပြောင်းနိုင်တဲ့နီးတော်တော်များများပြောင်းနိုင်တာဒါကြောင့်ပဲနော်ဒါတော့ဘာပဲဖြစ်ဖြစ်ဘုန်းကြီးပြောချင်တာဗာလဲဆိုတော့အင်းမာနကိုတဏ္ဍာချပြီးတော့တရားထုတ်ပါမာနရှိနေတဲ့ပုဂ္ဂိုလ် သူတော်ရှိရပါလေမာနလည်းရှိတဲ့နဲ့မာနမရှိတဲ့နဲ့မာနဒီလိုတော့ခွဲထားအောင်ရှိတဲ့နဲ့မာနဆိုတော့သူတရားထုတ်လို့ရငါလည်းတရားထုတ်လို့ရမှာတရားမျိုးလို့ရှိတဲ့မှာမရှိတဲ့နဲ့မာနဆိုတော့ကိုယ်လည်းကြီးတဲ့ပုဂ္ဂိုလ်လို့လေးစားရမယ့်ပုဂ္ဂိုလ်လို့မိဘဆရာသမားတို့ဒါတွေပေါ်မှာမောင်မောင်မာမာဆက်ဆံပြောဆိုတဲ့မာနမျိုးပညာတဲ့ပုဂ္ဂိုလ်ကလည်းဟောသူပညာသူ ပညာသင်လို့ဘွဲရရင်ငါလည်းပညာသင်ဘွဲရမှာပဲဒီလိုမာနမျိုးတော့ရှိတင်တာဒါမှပဲသူကပညာတတ်ဖြစ်မှာစီဝါရှာနေဒီတိုင်းမို့သူတရားသောနည်းနဲ့စီဝါရှာလို့ပြန်ငါတို့လည်းတရားသောနည်းနဲ့စီဝါရှာဖြစ်ရမှာပဲသူတရားထုတ်လို့ရငါတို့လည်းအထုတ်ရမှာပဲဒါမျိုးစိတ်ဓာတ်နဲ့အထုတ်ရင်တော့ပိုဆင်ပြေတော့ဘောနော်အဲဒါမျိုးကြောင့်မာနချပြီးအထုတ်ပါလို့ဒါမှတရားရနိုင်တဲ့မေတ္တာဓာတ်တွေဖြစ်နိုင်တယ် နောက်တန်တုတ်တကောစာအဲ့ဒီသွားမယ်နော်တန်တုတ်တကတန်တုတ်တကဆိုဘာပြောလဲဆိုကိုယ်မှာရသမျှရှိသမျှဖြစ်သမျှနဲ့တင်းတင်းရောင်ရဲတွေ့တဲ့ပုဂ္ဂိုလ်ကိုတန်တုတ်တကတင်းတင်းရောင်ရဲနဲ့သူအဲ့ဒါမျိုးရတတ်သမျှနဲ့မရောင်ရဲတဲ့ပုဂ္ဂိုလ်ရှိသမျှဖြစ်သမျှနဲ့မရောင်ရဲတဲ့ပုဂ္ဂိုလ်ကဘာဖြစ်လဲထပ်ပြီးရှားတာဖွေရတော့ဗျာ ရှာဖွေလို့ရလာပြန်လည်းပဲစိတ်ကရှာဖွေလို့ရလာပြန်လည်းပိုးလို့ခြင်းတယ်ရှာလို့မရပြန်လည်းစိတ်ကမချမ်းသာဘူးစိတ်ဆိုးတာလို့စိတ်ပြတ်တာလို့ဖြစ်တယ်ရှာလို့ရပြန်လည်းပိုးရအောင်ရှာတယ်ရှာလည်းမရနဲ့စိတ်မသက်သာစိတ်ကမချမ်းသာဖြစ်တယ်စိတ်ဆိုးတတ်တယ်အဲ့ဒီလိုတွေဖြစ်နေတဲ့ပုဂ္ဂိုလ်ကဘယ်နည်းနဲ့မှမေတ္တာစိတ်ဆိုတာမဖြစ်နိုင်ပါဘူးတဲ့ရသမျှဖြစ်သမျှရှိသမျှပစ္စည်းနဲ့တင်းတင်းရောင်ရဲတတ်တဲ့ပုဂ္ဂိုလ်များသာလေ ပစ္စည်းမရမှုနဲ့ဆက်ပြီးတော့ဖြစ်ပြီးပုဂ္ဂိုလ်တစ်ပါးနဲ့ဆက်ပြီးတော့ဖြစ်စိတ်မချမ်းသာတဲ့စိတ်ဆိုးစရာတွေမဖြစ်ဘူးသူ့စိတ်ထဲမှာအမြဲတမ်းစိတ်ကငြိမ်းအေးနေစိတ်တွေငြိမ်းအေးနေတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးမှာမေတ္တာပွားတာအရှင်ပြေတယ်ဒါကြောင့်မေတ္တာရဲ့ခြေခံကျင့်ဝတ်ထဲမှာတန်တုတ်တကကိုယ်မှာရသမျှရှိသမျှဖြစ်သမျှပစ္စည်းနဲ့တိမ့်နေရောင်ရဲတဲ့ပုဂ္ဂိုလ်မျိုးဖြစ်ရမယ်ဒါပြောသွားလို့ အဲ့ဒီမှာတော့ဘုန်းကြီးတို့ဒီဟာနဲ့ပတ်သက်ပြီးတန်တုတ္တကကတန်ဆိုတဲ့ပုံလေးကိုတကအနဲ့တန်တနဲ့တမအနဲ့ဆိုဒီလိုလေးဇာမလို့ပြောကြတော့ဗောဗျာတကနဲ့ဆိုမိမိဥစ္စာဖြင့်ကျေနပ်တာဗောနော်ကျေနပ်တယ်ဆိုဘယ်လိုလဲဆိုကောင်းကောင်းဆိုးဆိုးဗောသူများကပေးလူတဲ့ဘုန်းကြီးတွေတွေ့ပါမယ်သူများလူတဲ့ပစ္စည်းတွေကိုသုံးဆောင်မှာ စိတ်ပုံမူရာနှုတ်မူရာဖောက်ပြန်မှုပြောင်းနေတဲ့ကိုယ်မှာရသမျှပစ္စည်းကိုကိုယ်ပစ္စည်းဖြစ်ကျင့်တတ်တဲ့ပုဂ္ဂိုလ်နောက်ကတန်တုတကနောက်တနည်းကတော့ဗာနဲ့လဲဆိုတန်တတန်တအနေနဲ့မျိုးအသေးပဲကြံပြောကြကိုယ်မှာပစ္စည်းတွေရတယ်အဲ့ဒီပစ္စည်းကိုထင်ရှားရဲ့အဲ့ဒီထင်ရှားရဲ့ရှိတဲ့ပစ္စည်းနဲ့ကျင့်တတ်တဲ့ပုဂ္ဂိုလ်ကိုဒါဟိုတန်ရဲ့တန်တနဲ့ နောက်ကြတော့တမအနဲ့တမအနဲ့ကြစိတ်ကိုညီမြထားတာပဲကောင်းတဲ့အာယုံကြုံမကောင်းတဲ့အာယုံကြုံကောင်းတဲ့စားစရာမကောင်းတဲ့စားစရာဖြင့်မနစ်သက်တာနှစ်သက်တာမပြဘူးပေါ့ဗျာစိတ်ကိုညီမြထားပြီးတော့ဖုံးပေးနိုင်တယ်ကျဉ်နှံ့နိုင်တယ်ဒါကိုပြောတော့ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့သူပရမွေးမြူလွယ်တဲ့ပုံကိုလည်းဖြစ်ရမယ်ဘုလိုစာပေမှာတော့ဒီမွေးမြူလွယ်နဲ့ပတ်သက်ပြီးတော့ ၄မျိုးလောက်ခွဲလာတယ်ကိုယ့်ကိုအမွေခက်တဲ့ပုဂ္ဂိုလ်ကိုယ့်ကိုမွေးမြူလွယ်တဲ့ပုဂ္ဂိုလ်သူတစ်ပါးကအမွေခက်တဲ့ပုဂ္ဂိုလ်သူတစ်ပါးကအမွေလွယ်တဲ့ပုဂ္ဂိုလ်ဆို၄မျိုးခွဲပြတယ်ကိုယ့်ကိုမွေးမြူကိုယ့်ကိုမွေးရခက်တဲ့ပုဂ္ဂိုလ်မွေးမြူရခက်တဲ့ပုဂ္ဂိုလ်ဆိုတော့ဘာလဲဆိုတော့ကိုယ်မှာအချိုရှိရင်အချင်းစားခြင်းနဲ့အချင်းရှိရင်အချိုရှာအချိုစားခြင်းတော့အဲ့လိုရှားတာပေါ့ဗျာ ကိုယ်ရှိတာနဲ့မကျေနပ်တော့ဒါမွေးမြူလွယ်တဲ့ပုံမွေးမြူမိကိုမိမွေးမြူခက်တဲ့ပုံပုံလို့ပြောအဲ့လိုမှမဟုတ်ဘဲနဲ့ကိုယ်ရားသမျှဟာလေးခေါင်းစီပြေဆိုးစီပြေစီရားသမျှကျေနပ်စွာစားပြီးတော့လောကလောပဲဖြစ်ဖြစ်ခုလိုဓမ္မလောပဲဖြစ်ဖြစ်လောက်တဲ့ပုံကိုကိုမိမိကိုမွေးမြူလွယ်တဲ့ပုံပုံသူတော်ကမွေးမြူကခက်တဲ့ပုံကိုဆိုတာဘာလဲဆိုချုပ်ပုံကိုတွေကခေါင်းနာပေးပြီမယ်လို့မျက်နာ မူရာကမနှစ်သက်တဲ့မူရာတွေပြနေတယ်ဒီတော့ခကြဒီပေးတဲ့ပုဂ္ဂိုလ်ကဘာလဲလားပေးနေမှမသိဘူးပါညာအဲ့ဒီပုဂ္ဂိုလ်ပြစ်တင်တာလို့ပြီးတော့ဒီပစ္စည်းတွေကိုတခြားပိတ်ပစ်လိုက်တာဒါမျိုးလုပ်တာအဲ့ဒါကြသူတို့ဘာမွေးခက်တဲ့ပုဂ္ဂိုလ်သူတို့ဘာမွေးလူတဲ့မွေးလွယ်တဲ့ပုဂ္ဂိုလ်ဆိုတာကဒီဘေးပုဂ္ဂိုလ်ကသူများအနေနဲ့နည်းနည်းပဲဖြစ်ဖြစ်များများပဲကောင်းတာပဲဖြစ်ဖြစ်မကောင်းတာပဲဖြစ်ဖြစ်ပေးလိုက်ကျင့်တ်စွာ လက်ခံတယ်မျက်နာလေးကြည်ကြည်တာတာနဲ့လက်ခံတယ်ပေးသမျှကိုဝမ်းမြောက်ဝမ်းသာဖြစ်တယ်ပေါ့အဲ့ဒီလိုပုံကုမျိုးမွေးမျိုးကလွယ်တယ်လို့ခေါ်ပါတယ်အဲ့လိုမွေးမြော်လွယ်တဲ့ပုံကုများကြတော့ဒီတရားနဲ့ပဲပဲကြအမှန်ကောင်းတာတရားနဲ့ပဲကြတရားရလွယ်တာပေါ့ဗျာအဲနောက်တစ်ခုသွားမယ်နော် အပ္ပကိစ္စကိစ္စနေပါတဲ့ပုံကုဖြစ်ရမယ်ကိစ္စနေပါတယ်ဆိုတော့က ကိုလုံးရမယ်အလုပ်ကိစ္စနဲ့တခြားကိစ္စတွေတောက်ကြမရှိတဲ့ပုံကုမျိုးပြောလို့အပ္ပကိစ္စဘူကိစ္စပေါ့ပြောမြန်ပြောရင်ကိစ္စများတယ်အဲ့ဒါပုဂ္ဂိစ္စကိစ္စနေတဲ့ပုဂ္ဂိုလ်ဆိုအပ္ပကိစ္စဟုတ်ဇာသိနေတဲ့ပုဂ္ဂိုလ်ဇာသိနေတဲ့အလောကကိုယ့်ရဲ့အဓိကလို့ပဲတရားကျင့်နေတဲ့ပုဂ္ဂိုလ်တရားကျင့်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့အဓိကလို့ပဲကျန်တာတွေကအဓိကလို့မဟုတ်ဘူးအဲ့လိုပြောလို့လား စီဝါရှာနေလေကိုစီဝါရှာနေရလောကအဓိကပဲကျန်တာတွေကအဓိကမဟုတ်ကျန်တာတွေသွားပြီးတော့လုပ်မယ်ဆိုရင်တော့ကိုယ့်လောကနေဟင်းသွားဒီရင်ဒီနေ့ကပြောနေဟိုကဆက်ဆက်တရားဆက်ဆက်လုပ်ရင်တော့ပေါအောင်မြင်ဘူးပေါ့။ဘာဖြစ်လို့လဲသူကအဓိကထားတဲ့လုပ်ငန်းမှမရှိတာ။ဟိုကလည်းလုပ်လိုက်ချင်တာဒီကလည်းလုပ်လုပ်လိုက်ချင်တာဒါမျိုးမရဘူးဗျ။တရားထုတ်နေတဲ့အချိန်မှာတရားလုပ်ပဲလုပ်ရမှာ။စီဝါရှာနေစီဝါလို့အားတဲ့အချိန်လောက်တာမျိုးတော့တမျိုးပေါ့ဗျာ။ အဲ့တော့ဒီမှာတော့ဒီအပ္ပကိစ္စဖြစ်ဖို့အတွက်ဘာတွေအများကြီးပြောသွားလဲဆိုတော့တရားထုတ်နေတဲ့ပုံကူမျိုးတရားလောကအဓိကအဲ့လိုလိုမဟုတ်ဘဲနဲ့ तू ကနေရတာမတားဆိုအိတ်ချင်းမှာမွေးလျော်နေအချိန်မျိုးအိတ်ချင်းနေတာဒါမျိုးအိတ်နေတာမျိုးပေါ့တရားထုတ်ပါဆိုအိတ်နေဘယ်တော့မှတရားမရပြီးတော့ကာမာရမတား တရားထုတ်နေဟိုဟာလေးလှုပ်ခြင်းတရားလေးလှုပ်ခြင်းဟိုဟိုရောက်စားလို့လည်းဒီရောက်ရောက်စားလို့လည်းဒီလိုလှုပ်နေနေပဲတရားမှမရနိုင်နောက်ပြီးတော့ဘဒ္ဒရာမတာချို့ကတရားလာအထုတ်ပါရောမိတ်ဆွေဘက်ဒီမိတ်ဆွေဘက်ဟိုလိစာတောင်းဒီဖုန်းနံပါတ်တောင်းနေဒီလိုပုံကုမျိုးလည်းတရားမရနိုင်ဘူးနောက်တစ်ခုကသင်္ကနိကာရမတာ အပေါင်းအသင်းချို့ကပေါင်းအသင်းကိုတိတ်ကြိုက်တယ် မောင်းတဲ့စကားပြောနေရမိတ်ဖွဲ့နေရမြင်တတ်တော့အဲ့လိုပုံကလည်းတရားမရနိုင်ဘူးအဲ့တော့ကိုကတရားလုပ်နေတရားအလုပ်ပဲအဓိကထားလို့ရတယ်ကျန်တဲ့ကိစ္စတွေကတဏ္ဍညာနေအောင်လို့ရတယ်ရေးသားသွားထုတ်တယ်တဏှာသွားထုတ်တယ်သူတို့ကတောင်းပေးတယ်လို့တော့လုပ်ပုံလေမဖြစ်မနေလုပ်ရမယ့်ကိစ္စလားယောကတာဝန်ယူစရာမလိုဘူးဆိုရင်တော့ဒါတွေကနည်းတယ်များနည်းအောင်လုပ်ရနည်းနိုင်တဲ့ကိစ္စနည်းလေးလေးပို့အတွက် တရားထုတ်တဲ့ခါမှာထောက်ကူပြုပြီးကိစ္စများလေးတွေကိုယ်အတွက်တရားထုတ်ကထောက်ကူမဖြစ်ဘူး။အဲတော့ဘုန်းကြီးတို့ဒီမှာစာသင်နေတဲ့ဘက်မှာလည်းဒီတိုင်းပဲဘုန်းကြီးကဒီမကြီးတို့ဒကာကြီးတို့ကုသင်္နာသူသင်္နာသာ သင်ပေးတယ်။ဒီသင်္နာအလောက်ကဓိကပဲ။ကျန်တော်တွေဘုန်းကြီးခေါင်းနဲ့ထည့်ပြီးဘာမှလုပ်မရဘူး။ကြာများနေတာ။ဟိုကလည်းလုံးပြီးပြီးပြင်မလုံးနိုင်ဒီကလည်းပြီးပြင်မလုံးနိုင်ဒါမျိုးဖြစ်တယ်။အဲကြောင့်မို့ဘုန်းကြီးဒီအာယုန်တစ်ခုတည်းပဲစိတ်ဆိုင်တာ။ ကျန်တာတွေစိတ်ဆိုင်နေအလုပ်ရှုပ်လို့နော်ကျန်တဲ့ဒီကျန်တဲ့ကိစ္စတွေကိုကိုနိုင်သမျှတော့လုပ်မယ်လေတချို့ဟာတွေသိအလေးနဲ့ထားလို့လို့မရဘာစိတ်ဆက်လိုက်ဒီဘက်ကလက်ဟင်းသွားအကြောင်းမို့ကိုလုပ်တဲ့လုပ်ငန်းဟာအဓိကငါအဓိကဘာလုပ်နေတယ်လဲဒါလေးဆုံးပြပါတော့တရားလုပ်နေတရားလုပ်ကအဓိကပဲတရားလုပ်နေတိုင်းတရားထိုင်နေတာတဏှာကြီးတော့ဟိုဖုံးကန်လိုက်ဟိုဟာလုပ်လိုက်ဒီဟာလုပ်လိုက်ဆိုအဲပြတ်တော့တာ ဘုန်းကြီးတို့လည်းခန့်ငယ်ငယ်ကအဲ့လိုဖြစ်ဘူးဖြစ်ခဲ့ဘူးတဲ့ဒီရောက်တည်တယ်အောင်ပေါ့အဲ့ဒီဘုန်းလာရင်ကိုယ်တော်တော်တိုင်မိဟိုထိုင်နေတာပြက်ရောပြီဟိုကပြောတာတွေကြားလာရင်ဟာဒီဟာလုံးဝကိုပြက်တယ်လို့ဖြစ်သွားတယ်ခုနောက်ပိုင်းတော့ဒီနိုင်ငံမှာတွေကအနည်းပညာတွေထုံကားနေတော့အရေးကြီးနေသူတို့အာစာရင်းမစင်ထားလို့ရတာပဲဆိုရင်သို့မဟုတ်ကိုယ်ကတရားထိုင်တော့မယ်ဆိုရင်တရားမထိုင်တဲ့ပုဂ္ဂိုလ်အနိနာကောလေးတွေမှာအေးဘုန်းကြီးတရားထိုင်မယ်နော် ဖုံးလေးတွေလိုင်းကင်လိုက်ကြအောင်ဒီလိုတခါလဲမှာတော့ဧည့်သည်လိုင်းလည်းအခါလိုက်ကြအောင်ဟိုအထုတ်နေတဲ့အချိန်မှာတော့ဒါကိုဘုန်းကြီးတို့တင်းတင်းချင်းလှုပ်ဖြစ်တော့အဲ့ဒီလိုမှမဟုတ်ဘဲနဲ့ဟောဧည့်သည်လိုင်းထစကားပြောဖုံးလိုက်ထကန်လိုက်ဒီနေ့မှတဏှာကြီးလောက်လှုပ်တဲ့ပုံကြဘယ်လိုမှကိုဒါအလုံးမဖြစ်တော့ဘူးပြတ်တော့တော့ခဏခဏလုံနေတော်သေးတာပေါ့နောက်တစ်ခုကတော့တန်လောက်ကဟုတ်ဒီ ပေါ်ပါတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ပေါ်ပါတဲ့ပုဂ္ဂိုလ်ဆိုတာဘာလဲဆိုတော့တချို့ကတရားထုတ်သွားလို့ရှိရင် အာ ပစ္စည်းပစ္စယတွေစုံလို့ယူလာတာနော်အိမ်နေပြောင်းလာတဲ့သဘောမျိုးဖိုးတာနဲ့ပစ္စည်းတွေဝက်လာတာလို့ဒါမျိုးတွေပေါ့ပစ္စည်းပစ္စယတွေများတဲ့အခါကျပါလဲထိမ့်ရသိမ့်ရတော့ဖိုးတာနဲ့ပစ္စည်းတွေဝက်လာရင်ဒါပြောက်မှစိုးရင်ရတော့အဲ့ဒါမျိုးပေါ့ဒါကြောင့်မို့ ဓမ္မနယ်ပယ်ဘက်မှာကျတော့ဘုန်းကြီးတို့ရဟန်းတော်တွေဆိုပြိခရာ၈ပါးပေါ့ပြိခရာ၈ပါးလည်းကျန်တာတွေကအပုပ်ပစ္စည်းတွေပဲငှက်တွေဟာသွားသွားလာလာသူ့တောင်မှဝန်သာရှိတယ်လို့ပဲရဟန်းဆိုလေမိမိတို့ပြိခရာ၈ပါးပဲပါမယ်ကျန်တာဆိုရင်ဒီတိုင်းထားရအောင်ငှက်များဟာတောင်မှဆိုတဲ့ဝန်တို့ကိုပဲရှိတော့သွားလိုက်တောင်မှခတ်သွားလိုက်တာပဲထပြန်သွားတာဘာမှဝန်တို့ကိုမရှိဘူး အဲ့လိုငှက်ပမာပေါ့အဲ့လိုကျင့်သုံးရမယ်လို့ဆိုလို့ပေါ်ပါတယ်ပေါ့တချို့ຢာကြီးလုံးမဟုတ်ဘူးသွားရင်လာရပစ္စည်းပစ္စည်းတွေထုတ်ပုံတော့အများကြီးဖြစ်အများကြီးတွေ့ပါတယ်ချိုဆိုင်သားတွေဟိုသူတို့ဘုံကြီးတာဘုံကံရှိတာလည်းပါတယ်အော်ပစ္စည်းပစ္စည်းတွေစုံလို့စတင်လာတာအများကြီးတွေ့ဘူးဘုန်းကြီးတို့စားကြဘုန်းကြီးနဲ့တော့ချမ်းသာတယ်သူလာလဲလာဘုံကအဲ့လိုချမ်းသာတဲ့ပုဂ္ဂိုလ်ကိုယ်ငယ်လေးတချို့ကြလဲ စာပေပြီးအောင်မသင်နိုင်ပါဘူးအကြောင်းတစ်မျိုးမျိုးနဲ့သူ့ရဲ့ပညာသင်မှုကရဆိုင်သွားတာများပါတယ်ဒါကြောင့်မို့ဘာလုပ်ငန်းပဲလုပ်လို့ပေါ်ပေါ်ပါပါရှိရနော်ဘယ်သွားသွားပညာသင်တာပြလိုအပ်တာယူရတော့မလိုအပ်တာတွေယူနေလို့မရဘူးအဲ့လိုမှတ်ထားမယ်ပြီးတော့တန်တိန်တရိယတန်တကငြိမ်သက်တာအိန္ဒိယအိန္ဒိပေါ့မျက်စိနားလျာကိုယ်စိတ်ရအိန္ဒိ6ပါးကိုတတိနဲ့ထိမ့်ပြီးနေနိုင်ရမယ် ။ဘာဖြစ်လို့လဲဆိုအာယုန်တွေကမျိုးမျိုးကြုံတော့ကောင်းတဲ့အာယုန်မကောင်းတဲ့အာယုန်ကောင်းတဲ့အာယုန်ကြုံတဲ့ကကိုယ်ကကြည်မိမြင်မိဘာဖြစ်မလဲလောဘဖြစ်တယ်။မကောင်းတဲ့အာယုန်တွေတွေ့လာရင်ဟိုလားကိုဆိုရင်ဘုန်းကြီးကလည်းပြောပြပါဘာလူမျိုးတွေကကိုမကြရင်ဆဲတာတွေကအကုန်ဖြစ်လာတယ်။ဘာမှလို့လဲဆဲအင်္ဂလိပ်လိုဆဲအင်္ဂလိပ်ကိုရှက်ရှက်ကောင်း။အဲတော့ကြံတဲ့ပုဂ္ဂိုလ်လည်းအကုသို့ဖြစ်တာပေါ့။အဲ့ဒါတွေကိုကုသိုလ်အကုသိုလ်မဖြစ်ရအောင် တနည်းအားဖြင့်လောဘဒေါသမဖြစ်အောင်ကိုယ့်မျက်စိကိုထိမ့်ရတော့ကိုယ်နားကိုထိမ့်ရတယ်မကြားရအောင်ဆောင်ကိုယ်နဲ့မဆိုင်မကြည့်ရအောင်ဆောင်ကိုယ်နဲ့မဆိုင်မကြားရအောင်ဆောင်ဒါပဲရှိတော့စိတ်တွေကိုလွတ်မတောင်းလွတ်ထားရင်လောဘဒေါသဖြစ်ဖို့အများတယ်အဲကြောင့်ရှိရှိဆရာတော်ကြီးကကိုကအိန္ဒိယကြိုက်ကို လိုက်နေတဲ့ပုံကိုအိန္ဒိယကိုကြိုက်ကိုလိုက်နေတဲ့ပုံကိုဒီလိုခွဲပြကြကိုကအိန္ဒိယကြိုက်လိုက်နေတော့ ဒုက္ခမျိုးစုံတွေ့တော့လောဘဖြစ်လဲဒေါသဖြစ်လဲအကုသိုလ်ဆက်တိုက်ဖြစ်နေ။ဘာဖြစ်လို့ကိုယ်ကအိန္ဒိယကြိုက်ဆိုကြားစရာအောင်ရှိလိုက်နားထောင်လိုက်တာမြင်စရာအောင်ရှိကြည့်လိုက်တာဟုတ်လားဒါမျိုးတွေဖြစ်တော့စားစရာအောင်ရှိစားလိုက်တာမျိုး အတွေ့အထိဒီတော့ကြလို့လိုက်အဲ့တော့မဆုံးနိုင်ဘူးပေါ့ဗျာအဲ့ဒီအာယုန်ဒီမှာဘုန်းကြီးကလောဘဖြစ်လဲဒေါသဖြစ်လဲအကုသိုလ်ဖြစ်လဲဒီလိုနဲ့လဲနေအကုသိုလ်ဖြစ်တာများပါအိန္ဒိယကြိုက်လိုက်တဲ့ပုဂ္ဂိုလ်များ အိန္ဒိယကိုအကြိုက်ကိုလိုက်နေနိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကိုမျက်စိကိုထိနိုင်အောင်ငါမျက်စိကငါထားသလိုငါကြည့်ခြင်းငါထားသလိုနေနိုင်ရမယ်နားကိုလည်းကိုထားသလိုနေနိုင်ရမယ်နားမထောင်မနေနိုင်ရမယ်ကိုနဲ့မဆိုင်နားမထောင်မနေရမယ်ကိုနဲ့မဆိုင်မကြားကြောင်ဆောင်နေနိုင်ရမယ်အစာကြီးလို့ပေါ့ဒါမျိုးထိနိုင်လို့မျိုးအဲ့လိုထိနိုင်လာရင်အိန္ဒိယကိုအကြိုက်လိုက်ရတဲ့အခါကျကို့မှာ လောဘဒေါသတွေမဖြစ်ဘူးအကုသိုလ်တွေမဖြစ်ဘူးเนาะဒါကြောင့်မို့ကိုကအိန္ဒိအကြိုက်ကိုမလိုက်ရဘူးအိန္ဒိတွေရတာကိုအကြိုက်လိုက်နေအောင်ကြိုးစားတယ်အဲတော့တတိနဲ့ထိရတာပေါ့နော်နောက်နိပကအတိညာရင့်ကျက်တဲ့ပုံကိုဖြစ်ရအောင်တရားထုတ်တဲ့ကအရေးကြီးလို့လောကဘက်မှာလည်းရေးကြီးတာလောကဘက်မှာဒီမှာဆိုစာပြေကျမ်းကများပါပြလဲ လောကစီးပွားရေးတွေလုပ်တော့မယ်ဆိုရင်အဲ့ဒီလုပ်ငန်းကိုကျွမ်းကျင်အောင်လုပ်ရပြီးတော့လှုပ်တဲ့နဲ့မလှုပ်တဲ့နဲ့ချိန်ကာလလည်းနားလဲရပြီးတော့အကျိုးမြတ်ကိုလည်းတွက်ချက်နိုင်ရမယ်အဲ့ဒီလိုလို့အဲ့ဒီလိုအချက်လက်တွေနဲ့ပြည့်စုံတဲ့ပုံကမှအဲ့ဒီလုပ်ငန်းအကျိုးပေးတဲ့အောင်မြင်တယ်ပေါ့ဒါမျိုးပြန်ညောပညာသင်တော့လည်းဒီတိုင်းပဲပေါ့ဟိုသွားပြီးတော့သင်ရမယ်နိုင်ငံနေရာ အမျိုးတွေလေ့လာပြီးတော့ကိုသင်သင်တဲ့ချိန်ကာလသင်မသင်သင်တဲ့ချိန်ကဒါတွေလည်းလေ့လာနေရာပြင်ဟိုမှာ safety ဖြစ်မဖြစ်ဒါမျိုးတွေပေါ့အဲဒီလိုသင်တဲ့အတွက်နောက်တစ်ချိန်မှာဒီပညာရကကိုယ့်အတွက်ဘာတွေအသုံးချနိုင်မလဲကိုဘဝအတ္တမောဟကြောင့်တဘလောက်ဒီအသုံးပြုနိုင်မလဲဒါမျိုးတွေစဉ်းစားတော့အဲ့လိုအကျိုးသက်ရောက်မှုတွေအကုန်ချစ်ချိန်ပြီးမှပညာပဲသင်သင်စီဝါရရှာရှာအောင်မြင်မှုရတယ် ုန်းကြီးတို့ဓမ္မအရေးလည်းဒီတိုင်းပဲနော်ဒီတရားတခုအထုတ်တော့မယ်ဆိုရင်ဒါတွေကိုလေ့လာတယ်မေတ္တာကိုဘယ်လိုကျင့်ရမလဲမေတ္တာကျင့်နည်းကဘယ်နှမျိုးရှိလဲဒီကျင့်နည်းကကိုယ်ကျင့်တာတွေကမှန်မှန်မှန်ပေါ့ဟောဆရာသမားပြောတိုင်းဒီတိုင်းကျမဟုတ်ဘူးလေဒီဆရာသမားကိုယ်အာစီယဝါဒကျကြည့်လို့မရဘူးတခြားဆရာသမားပြောတာလည်းတခြားလေးလားကိုယ်ကျင့်တာလည်းမှန်မှန်မှန်မှန်မှန်ရင်တော့ကျိုးသက်ရောက်မှာပဲရမှာလေ မှန်မှတာနဲ့ကိုယ်အကျိုးတရားမှရအောင်။အဲတော့မှန်မှန်မှအကျိုးတရားမှုရှိမရှိ ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားတယ်။အဲ့တော့မှတာနဲ့ကိုကလုံးသမျှတွေအတိပ္ပယ်ရှိတော့။အဲ့ဒီလိုအကျင့်ဟာမှန်မှန်မှန်စနစ်ကြမကြနော်မေတ္တာဘယ်လို စနစ်ကြပွားမလဲ။ဒီဒီလိုပွားတွေဟာစနစ်ကြမကြမှန်မှန်မှန်ဒါသိရမယ်။ဘာအကျိုးတွေရှိ ရှိတယ်လဲ ဘာကျိုးတွေရတယ်လဲဒါတွေလည်းကုန်သိနားလည်ပြီးမှကျင့်တဲ့ပုံကုမျိုးဒါဟာနိပကပေါ့နော်ဒါမေတ္တာတွေမဟုတ်ပါဘူးကျန်တဲ့အာနာပါနလည်းဒီတိုင်းအာနာပါနကျင့်ဘယ်လိုကျင့်ရမလဲဘယ်တိုင်းဓာတ်ကြီးကျင့်ရမလဲဘယ်တိုင်းဓာတ်ကြီးရောက်မှဝိပဿနာပြောင်းမလဲဘုရားကုံတော်ပွားလဲဒီတိုင်းပဲဘုရားကုံတော်ပွားတယ်ဘုရားကုံတော်ဘယ်လိုပွားရမလဲစနစ်တကျနော်ဝိပဿနာကုရင်ဘယ်ချိန်ကာလမှာကုမလဲဘုရားကုံတော်ပွားရင်ကြောင့်ဘာအကျိုးကျေးဇူးတွေရနိုင်တယ်လဲ စနစ်တကျပွားတာမှာကြိုးကျေးဇူးဆိုတာရတာနော်စနစ်တကျမပွားတာရင်ဘာကြိုးကျေးဇူးမှမရဘူးဘုရားကရဏပြောပြောခဲ့ပါတယ်ဘုန်းကြီးတို့ငငယ်တုန်းကအဖို့ဘုန်းကြီးက32ခုတာတာသင်ပေးတယ်ဒါဘုန်းကြီးတို့ရအောင်ကြက်ကြတယ်ပရိစိတ်ကြတယ်ဒါမျိုးတွေပေါ့ဘာပြက်မှမမြင်ဘူးခန္ဓာကိုယ်ဘယ်နာဘာရှိမှန်းတော့မသိဘူးဘာဖြစ်လို့ဘုန်းကြီးတို့ငငယ်ကပါဠိလိုလည်းကြက်လိုက်တာဂေတာလောမတခါရဏတဆော မန္တနာရူအဋ္ဌိအဋ္ဌိမိဉ္ဇန္တာပါဠိလိုဆပင်ဝိလက်သက်ခြေလက်သွားရတာကြောရုပ်ချင်းချင်းညို့အဲ့လိုပလုပလုနဲ့ရုပ်လိုက်တာပဲအဲ့ဒါကိုဟောလားပရိဘဏ္ဍပတ်ဆေးရမယ်ဒါမျိုးတင်တာဟုတ်ဗျာတင်တော့ဒါကိုပရိစိတ်ကြတာပဲကိုရင်ဒီကျောင်းရောက်ကခုံပေါ်မှာအာသူလဲဆိုကိုလဲဆိုဘယ်တော့ပါရှိမှကိုမသိဘူးဆိုတော့ဆိုလိုက်တာပဲတကူတော့ကျေးဇူးတင်စရာကောင်းတော့ဘုံဘုံညတင်ပေးခဲ့လို့လေတရားတွေဒီနေ့ချင်းဒီရနေတော့ရှိသေးတယ်အဲတော့ သူတို့ရဲ့ဘုံဘုံရဲ့ကျေစုပေါ့နောက်မလို့ရတော့ရမှာမဟုတ်ဒီကမ္မဋ္ဌာန်းတွေကတော့ပထမဆုံးတော့ရအောင်ကြည်ရတော့ပေါ့နော်ငယ်တဲ့လူတွေဒီမှာပါတော့ဘုန်းကြီးတို့ကဒီကမ္မဋ္ဌာန်းတွေရအောင်ကြက်စေချင်တယ်ကြက်ပြီးမှပွားလို့ရဒီဘက်မှာအပြစ်မြောင်ပွားတာပေါ့နော်အဲ့ဒါမျိုးအဲတော့ပြောချင်တာကဘာလဲဆိုတော့ဘယ်ကမ္မဋ္ဌာန်းပွားရင်ဘယ်လိုပွားရမလဲဒီကမ္မဋ္ဌာန်းကဘာကိုရည်ရွယ်ပြီးပွားခိုင်းတာလဲဒါလည်းသိရတယ်အပြစ်မြောင်ပွားရင်အပြစ်မြင် မြင်အောင်ပွားနေသိရမယ်လေခန္ဓာကိုယ်အပြစ်ကိုမြင်ရမယ်ဘုန်းကြီးတို့ဆိုးနေတာရှိတာပဲမေတ္တာပွားတယ်လေဆိုမေတ္တာပွားတဲ့အကျိုးကျေးဇူးတွေရှိတယ်လေမေတ္တာဆိုဘယ်လိုမြင်အောင်ပွားလို့ရတယ်ဒီခါကျတော့ဘုန်းကြီးတို့နှုတ်ကရွတ်နေတာပဲများတယ်စိတ်ကတကယ်မေတ္တာစိတ်ကမရှိဘူးခုနလိုအတုပပွားတယ်တကယ်ကိုအသိဉာဏ်နဲ့အပြစ်မမြင်ဘူးပေါ့မမြင်တော့လဲဘာမှမထူးဒါမျိုးဖြစ်သွားနိပကဆိုတာကအဲ့ဒီလိုကို အထုံးမဲ့ကမ္မထံကိုစနစ်တကျသိရမယ်ဘယ်လိုကျင့်မှန်တယ်ဘယ်လိုကျင့်မှားတယ်သူ့ရဲ့အကျိုးကျေးဇူးတွေသိရမယ်ဒါကိုအသိဉာဏ်ရင့်ကျက်သူဖြစ်ရမယ်ဆိုတာဒါကိုပြောပါတယ်နောက်အပ္ပကပ္ပဒါလည်းကောင်းပါဂုဏုတ်စိတ်ထားပေါ့သုံးပါလုံးမှာမရိုင်းဆိုင်တဲ့ကြံထားတဲ့ပုံကိုဖြစ်ရမယ်ဒါပြောသွားတယ်နော်ရိုင်းတာတို့ကြံထားတာတို့သိမ်မွေးတာတို့ အများကြီးပဲဗျာအဲ့ဒီမှာနော်ကိုနှုတ်စိတ်သုံးပါလုံးမှာမရိုင်းဆိုင်တဲ့ပုဂ္ဂိုလ်မကြမ်းတဲ့ဒီမှာဘာလေးပြောရင်လဲဆိုတော့အမှတ်စုတော့မပေးဘူးဗျအရင်တုန်းကဘုန်းကြီးခဏတပြောသူသွင်ကလေးတွေပြောတဲ့စကားပါခဏလေးဘုန်းကြီးစာအုပ်ယူလိုက်ဒီကလေးတွေကိုတော့ဒါကိုမကြမကြပြောဖြစ်တယ်နော်ဘုန်းကြီးတို့ဟိုဗြဟ္မရွှေချင်းဆရာတော်ကြီးမိန့်ခဲ့တဲ့စကားတွေပဲ ကြံကိုပါတို့အများရှိပါတို့ကျဲငါးပါတို့ဒီဟာတွေပေါ့ဗျာနော်ဒါတွေတော့လူချင်းတော့ဘုန်းကြီးဟိုဟာတွေရက်ခိုင်းပြီးပေးလို့ရပါတယ်ဒါတွေလည်းသိထားဖို့ကောင်းတာပေါ့ဒီမှာများကြံကိုပါဒါဗြဟ္မရွှေကျင်ဆရာတော်မိတ်တာကြံကိုပါကအစာကြံတာအအိတ်ကြံတာအသွာကြံတာအထိုင်ကြံတာအရေကြံတာစိတ်ကြံတာကိုယ်ကြံတာနှုတ်ကြံတာအဆူကြံတာ ကြံကိုပါကိုပေးရပါမည်ရှင်ဘုရားဆရာတော်ကြီးကရွှေကျင်ပထမဆရာတော်ကြီးအလိုတင်မြားရှိပါ စကားများအရေများအိတ်များအစားများအမှုများပစ္စည်းစုများတခြားပုဂ္ဂိုလ်တို့နဲ့ရောနှောမှုများအလဲပတ်များများရှိပါကိုရှောင်ရပါမည်ဗျာပယ်ရပါမည်ဗျာအတူတူပဲပေါ့ကျေ၅ပါးစကားပြောကျေတာအရေကျေတာတို့အခေါ်ကျေတာတို့ အခြေကျဲတာတို့အတန်းကျဲတာတို့ကျဲ၅ပါးကိုရှောင်ရပါပြီဖေဟာဒါဗြဟ္မရွှေချင်းဆရာတော်ဟိမိတ်ပါတဲ့စကားပါအစာကြမ်းတယ်ခုနက ကိုကြမ်းနှုတ်ကြမ်းစိတ်ကြမ်းတယ်နော်အစာကြမ်းတာတော့ကိုကြမ်းပါပဲအစာကြမ်းတယ်ဆိုတော့ဒီအများနဲ့တူစားတော့တဲ့ခါမှာတတ္တရမစားတာမျိုးဘလို့ဘလောင်းစားတာမျိုး ဘုန်းကြီးတို့ဒီရဟန်းတန်ခါများကြကိုရင်သာသနာလောကရောက်သွားရင်ကိုရင်ဘဝရဲ့ဒီဟာတွေသင်ပေးရတယ်အစာမကြောင်ဘယ်လိုစားရမလဲဆိုတော့အတံမီအောင်မစားဘူးအတံမီအောင်မတော့ဘူးနော်သမင်းလုပ်ကိုလည်းဒီပါဇက်ပေါက်နဲ့တော်ရောနော်ဇုံးနဲ့စားစားထလက်နဲ့စားစားပေါ့ပါဇက်ပေါက်လေးကတည်တည်သမင်းလုပ်ကကြီးကြီးဆိုအောက်ပြုတ်ကျသွားတာနော်ဇုံးနဲ့ဘလောက်ကြီးကြီးကောကောပါဇက်ပေါက်တန်ရုံမဲ့ပွဲမှာပဲ ဒါကြောင့်မို့သူကထမင်းလောက်ကပါဇက်နဲ့တော့တန်ယုံလောက်ပဲရှေးတုန်းကတော့လက်နဲ့စားကြဆိုအဲ့လိုမျိုးပေါ့ခုကတော့ဇုံခင်းဇုံခင်းလည်းအများကြီးကော်စရာမှမလိုပဲနဲ့ကိုယ်ပါဇက်နဲ့တောင်းလောက်ခေါ်ပြီးတော့သွင်းဘေးကလည်းကြည်လို့ကောင်းတာပေါ့နော်အစားကြနေဆိုတော့ဒီတိခိယပါပဲတိခိယနဲ့ပတ်သက်တဲ့တိခါပေါ့အဲဒီစာကြမ်းတာတွေနဲ့ပတ်သက်ပြီးအစာတောင်းနဲ့ပတ်သက်ပြီးတော့ဒီလိုလက်နဲ့စားတယ်ဆိုတော့လက်ရက်ထားတော့ပါဒါ စာတော့တာမတတ်ရတာပေါ့ဗျာကိုကြံတော့ဇုံဇုံနဲ့ကောစားဇုံရက်နေတာလို့နှခမ်းဒီနှခမ်းတွေပါလေကတ်နေရဒါနဲ့ရှာနဲ့ရက်ထားလို့အဲ့ဒါမျိုးတွေပေါ့ကြည့်မကောင်းသူများနဲ့စားတဲ့ခါမျိုးဒီအချိန်မှာပဲနော်ချွဲတွေဟတ်တာလို့နာရီညစ်တာလို့သူများရှိမှဆိုရင်နော်ဟိုမမြင်ရခွဲရရှိတယ်ဟိုချွဲဟတ်တာနှာချေတာတို့နော်ဒါမျိုးပေါ့ အချို့ကြာဒီပါဇာတက်ကိုလက်ကြီးနှိုက်ပြီးတော့စားသွင်းတာတို့ဇုံခင်းတွေပါဇာတက်အတင်းထိုးထဲတာတို့ဒါမျိုးတွေအများကြီးပေါ့ဒီဒီကိုညံ့နေပြညာလက်နဲ့နှိုက်နေတာတော်တော်ကြည့်လို့မကောင်းတော့ချို့ကြတော့ဒီစားတဲ့အယိုးတွေကိုယ်ပကံနဲ့ကိုထွေးထဲတာတို့ဒါလေးတွေတစ်ရှူးလေးတွေခံပြီးမမြင်ရထွေးချတယ်ရတာဒီဒီနိုင်ငံမှာဆိုတစ်ရှူးတွေပေါ်လာအဲ့ဒါမျိုးပေါ့ အများနဲ့ဆိုင်တဲ့စားစရာတွေကိုလက်နဲ့နိုင်စားတာတို့ဒါမျိုးလေးတွေမလုပ်အောင်ပေါ့နော်ပြီးတော့ဒီကိုစားတဲ့ဇွန်းနဲ့ပဲဟင်းတွေကော်ခတ်တာနော်ဒီကြရင်တွေတွေတောက်ပြီးပလုတ်ကျင်းတယ်လို့နဲ့မျိုးချလိုက်တာအဲတစ်ဖက်ဟိုတစ်ဖက်သားကိုဟိုဆော်ကားတယ်လို့ဖြစ်တော့ပေါ့လေဟိုယုံစရာလို့ဖြစ်တော့ဒါအစားကျန်တော့ပေါ့ ပြီးတော့ဆေးလေးတောက်တာလို့အရက်တောက်တာလို့ကိုယ်ရစားတာကိုယ်ရစားတဲ့ပုဂ္ဂိုလ်လည်းသူများကိုမကြည့်တော့ဖွေဖန် ထွေးကြံထွေးတော့အဲ့မှာတော်တော်ဒုက္ခရောက်တယ်ဆေးလေးတောက်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲသူများအနတ္တတွေရမှာလို့ဘာလို့ခရုမဆိုင်တော့အရက်တောက်တယ်လို့ဒီတိုင်းပဲအဲဒီတော့စားကြမ်းတာတွေပေါ့အဲ့ကြမ်းတာလို့အဲ့တဲ့ခါလဲအဲ့ကြမ်းတာတွေရှိတော့အဲ့ကြမ်းနေကြိုးစို့ရှုရှဲနေမမြင်အောင်အဲ့ဒါအဲ့ချင်းလေးမျိုးဆိုတာကြောင်းပါပေါ့ဗျာ အဲ့ရှင်လေးမျိုးကတော့ဘယ်ဘက်ဆောင်းဣဒာညာဘက်ဆောင်းဣဒာပက်လက်လန်ဣဒာမောက်ရဣဒာဆိုလေးမျိုးပေါ့မောက်ရဣဒာတော့တိရိစ္ဆာန်နဲ့အိနီလို့ခေါ်ပါတယ်နောက်ဘယ်ဘက်ဆောင်းဣဒာညာဘက်ဆောင်းဣဒာဒီနော်ဘယ်ဘက်ဆောင်းဣဒာတော့ကာမုခံစားတဲ့အိနီလို့ဆိုပါတယ်ပက်လက်လန်ဣဒာတော့ဝရတဲ့ပုံကောပေါ့ဒိတ်တာတွေပေါ့ပါဇာကတေတေခန္ဓာကိုယ်ရကြီးတော့ပက်လက်လာမယ်အဲ့လိုရတယ်ညာဘက်ဆောင်းဣဒာတော့ ညာရေးသူတော်ကောင်းတွေရိယာသူတော်ကောင်းတွေရှင်သေးလောကအာဇာနည်ရှင်သေးတွေအတွက်ညာဘက်ဆောင်ရလို့ဆိုပါတယ်အဲ့လိုအိတ်တဲ့ခါကျတော့အာဇာနည်ရှင်သေးများကျတော့အိတ်ခါနိကြတတိထားလက်အနေထားပဲလို့ခြေတော်အနေထားပဲလို့노လာအဲ့ဒီပုံစံတိုင်း노ရတယ်ကိုအိတ်တဲ့ပုံစံတိုင်းမ노လာရင်သူကဒဏ်ခတ်တဲ့အနေနဲ့အဲ့ဒီထမဆောင်လို့ဆိုပါတယ်အဲ့တော့ဘုန်းကြီးတို့ယောဂီတွေကြားတာရည်စရာပြပြောရတယ် အဲ့တဲ့ပုံစံမကြလို့နိုးလာပြန်မဲ့အိမ်နဲ့နောက်လို့ထားမယ်အချိန်ကြရင်ဒါပြောပြတယ်အချင်းတွေများရလို့ဒဏ်ခတ်တဲ့အနေနဲ့သူကဆက်အိတ်တယ်လို့ဆိုပါတယ်အစာမစားဘူးသူတို့ကောင်းများကြတော့ဒီညအိတ်တဲ့ခါမှာအမှတ်တတိလေးနဲ့အိပ်ရညဘယ်နဲ့မနဲ့ငါဘယ်နဲ့နိုင်ထမယ်ဥဋ္ဌာဏတင်ညာခေါ်တယ်အဲ့ဒါတွေလောက်ကြည့်ပေါ့နော်ငါဘယ်နဲ့နိုင်ထမယ်ဘယ်နဲ့နိုင်ထမယ် ဒီလိုဥဋ္ဌာဏတင်ညာထားပြီးတော့အိတ်လို့ရှိရင်အဲ့ဒီမတိုင်ခင်လည်းနိုးပါတယ်။ချိန်တိကျလည်းနိုးတယ်။သတိထားဖို့ရကအချိန်မတိုင်ခင်လေး7မိနစ်15မိနစ်လောက်လုံးပြီးနိုးလာရင်အဲ့ဒါထဖို့တိုးတယ်။ကြွမထဘဲနဲ့ဆက်အိတ်တဲ့အခါကျတော့မနိုးတော့ဘူးဗျ။ဒါမျိုးလည်းဆိုင်ဘူး။အိတ်ကျန်တာအသွားကျန်တာအသွားကျန်တာကျတော့လေသွားရလာတာဒီတချို့ကထုံထုံထုံနဲ့မြောင်သွားတာ။ အာသာအတန်မမြည်အောင်သွားလဲဒါပါပဲဗျာအတန်မြည်အောင်သွားတော့အများအတွက်နှောက်ယှက်ဖြစ်တော့တခြားလူတွေကအနာယူနေတယ်ကိုကတထုံလုံးနဲ့သွားလာနေတယ်ဆိုရင်ဒါကြတော့အများအတွက်နှောက်ယှက်ဖြစ်တယ်ပကံခွဲရောက်တွေစေးတယ်ကလုံကလန်းနဲ့မြောင်စေးတာမျိုး မတော်တဆတို့ကြာသွားတာတမျိုးလေမြတ်နောက်ဆက်မပြောင်းစေးတာမျိုးစားတာမျိုးတောက်တာမျိုးဒါမျိုးတကားတွေဖွင့်နေပိတ်တယ်တခြားလူကနားယူကိုကဒုံတိုင်းရတင်းဆောင်ပိတ်တော့ အများပြနှောက်ရှက်ဖြစ်တော့အထိုင်ကြနေထိုင်ကြနေဆိုတော့ကရုတ်တရက်ဝုံတိုင်းနဲ့ပြစ်ချထိုင်လိုက်တာမျိုးဒုထောင်ပေါင်ကထိုင်တာမျိုး ကိုမိဘတို့ဆရာသမားတို့ရှေ့မှာ ထိုင်တဲ့အခါကျရင် အမြင်တော့ရုပ်သေးလေးစားတဲ့မူရမျိုးဖြစ်အောင်ထိုင်ခိုင်းတာပါဗျအဲ့လိုဒုထောင်ပေါင်ကလက်တွေကိုယ်ကနဲ့ထိုင်နေလို့ဒါထိုင်ကြတော့အရေကြမ်းနေချို့ရည်ဓာတ်တွေက အော်ရေးဟစ်ကျယ်ကြီးတာရှိတယ်နော်ဒီအော်ရေးဟစ်ကျယ်ကြီးတာတွေတတိထားတယ်နော်တချို့ကြတော့ညင်ညင်သာသာရေးတာရှိတယ်ဟုတ်လားဒီမှာဘုန်းကြီးရေနီးလေးမျိုးဆိုတာတွေရှိပါသေးတယ်အဲဒါလေးပြန်ကြည့်ရေတာလဲသူ့ဟာနဲ့သူရေနီးက6မျိုးပေါ့နော်ဒီမှာစာပြင်မှာတွေ့ရမျက်စိပွင့်ုံလေးရေတာတစ်မျိုးပေါ့သွားပေါ်ုံလေးရေတာတစ်မျိုးအဲ့ဒါတော့လူတော်လူကောင်းတွေရေတာ တချို့ကြအတန်လေးထွက်ုံရဲတာမျိုးပခုံးဥကောင်းလေးလှုပ်ုံရဲတာမျိုးဒါအလယ်လာတန်တာပုံကိုယ်တွေရဲတာမျိုးမျက်ရည်ထွက်အောင်ရဲတာမျိုးကိုယ်လက်ချင်းကလေးရှင်းတော့ပြက်လွဲပြီးရဲတာမျိုးဒါသူယုံမှာလူမိုက်တွေရဲခြင်းလို့ခေါ်တယ်နော်ပြန်ပြောမယ်နော်မျက်စိပွင့်လုံးရဲမျက်စိဖျားဆိုင်ရတော်ကောင်းနေအဲ့ဒါမျက်စိပွင့်ုံလေးပဲရဲသွားလေးနင်းငယ်လေးပေါ်ုံလုံးပဲရဲတာဒါလူတော်လူကောင်း သူတို့သူမြတ်တွေရဲတဲ့နီးအတန်တာတာရလေးထောင်ရဲတဲ့နီးအခုံးဥကောင်းလေးလှုပ်ရုံလို့ရဲတဲ့နီးဒါလည်းလာတသာပုဂ္ဂိုလ်တွေရဲတဲ့နီးခေါ်ပါတယ်မျက်ရည်ထွက်လောင်ရည်တယ်ကိုယ်ငါတွေကို ရှေ့နောက်ပြက်လွဲပြီးဒါဟာတဟိရဲ့အဲ့ဒါလူမိုက်ရဲ့နီးကောအဲ့လိုလူမိုက်ရဲ့နီးရဲနေတော့အများတယ်လည်းနှောက်ရှက်ဖြစ်တဲ့အတွက်ဒါအရေးချမ်းတယ်ခေါ်ပါစိတ်ချမ်းတယ်စိတ်ချမ်းတော့ပြောရမလို့ပေါ့ဒေါသ နဲ့ပြောဟာဆိုဟာဒါမျိုးကိုယ်ကြမ်းနဲ့ရာရာနဲ့အထူဟာဒါမျိုးကိုယ်ကြမ်းကြမ်းထန်ထန်နဲ့လောက်တာလည်းများပြီနှုတ်ကြမ်းနဲ့အပြောနာပါဗျာကျော်ဝစီစရိုက်သူပြင်လို့ရတယ်နော်မပြင်မဲနဲ့ဒီတိုင်းသွားကြရင်တော့ပို့ဒုက္ခဖြစ်တော့ဒါတော့ကာယကမေတ္တာဝစီကမနောကမေတ္တာဒါမျိုးပေါ့နော်အဲ့ဒါတွေတတိထားပြင်မှာဒါကြောင့်မို့အစာကြံ အေးချမ်းကြံကိုပါပေါ့နော်အစာကြံအေးချမ်းအသွားကြံအထိုင်ကြံအရေကြံစိတ်ကြံနှုတ်ကြံစေကြံကိုကြံနှုတ်ကြံဆူကြံကြံကိုပါကိုရှောင်ရပါမည်ရှင်ပြာပယ်ရပါမည်ရှင်ပြာဒါပထမရွှေကျင်ဆရာတော်ကြီးမိန်တာမြားရှိပါအာရကုဏနဲ့ခတ်ဆင်းနေပါနောက်ကျဲ၅ပါးဒါလေးပြောမယ်စကားပြောကျဲအရေကျဲအခေါ်ကျဲ အခြေကျဲအတန်းကျဲကျဲ၅ပါးကိုရှောင်ရပါမည်ရှင်ဗျာစကားကိုတချို့ကနှစ်ယောက်တည်းပြောလေတအိမ်လုံးကကြားတယ်လို့ဖြစ်နေတာတချို့ပြောတာအော်ကြီးကျဲပြောတော့အဲ့ဒါမျိုးမပြရောပြောတာဘုန်းကြီးတို့မန္တလေးမစိုးရင်တက်တဲ့နေကဂျုံခဲ့ဘူးလာတော့ကလာတော့ကရောလေးတွေကြောင်းမှရှိတယ်သူတို့ကဘုန်းကြီးတို့ကဒီနေတဲ့ကြောင်းနှစ်ထပ်ပေါ့ပေါ်တာမှာဘုန်းကြီးတို့ရဟန်းတော်တွေနေကြတယ် ငါတို့ကဒကမာကြီးတွေဒကာကြီးတွေအောက်ဒကမာကြီးတွေပေါ့လေအောက်ကခုံလေးတွေကိုပြစ်ခေါ်တော့အဲခုံလေးမှာအေးရင်းတဲ့စကားပြောတညာလို့ဘုံကြီးတို့ပေါ်တာကဘုံကြီးတွေတပါးမှအိတ်မရသူတို့တိုးလို့ပြောတာအဲ့လောက်ထိကျဲအဲ့ဒါကတော့စကားပြောကျဲအရေးကျဲတာတော့ခုနလိုပါပဲဒါကြီးကိုကျဲတာမျိုးပြအခေါ်ကျဲတယ်တချို့ကဒီပိဋကကြာခေါ်တာ ਨੇ နော်ဒါတတိထားတယ်ပိဋကကြာမှာ နော်တရားဟောနေတယ်တရားပြနေတယ်သူမို့စည်းဝေးလုံးနေဒီမှာတော့အော်ကြီးဟစ်ချက်ခေါ်လိုက်အကုန်ပြက်ကုန်မှာနော်အဲ့ဒီချိန်ကာလမျိုးじゃတတိထားစည်းဝေးလုံးနေဟိုမပြစ်မနေခေါ်ရမယ်ဆိုတော့ဒါလေးလက်တို့ခေါ်တာဒါမျိုးပေါ့အရေးမြင့်ရင်မြက်ကပြခေါ်တာဒါမျိုးလို့တရားထိုင်နေတဲ့ချိန်အော်ကြီးဟစ်ချက်သွားခေါ်ရင်အကုန်လုံးမှအနောက်ရှက်ဖြစ်ဖြစ်ကုန်ဒါကိုတတိထားတယ်ခေါ်ကျဲတယ်ပြီးတော့အခြေကျဲတယ်နားတွေခြိတာပေါ့ မလိုအပ်ဘဲနဲ့တချို့ကအာရပါရခြိပြက်လိုက်တာခုခေတ်ဆိုယောဂပုံတွေနဲ့ပို့ဆိုတာပေါ့ကိုတ िश ူလေးနဲ့ကာကွယ်ပြီးခြိပေါ့အတန်းကျယ်တယ်ဆိုဟိုခုနဘုန်းကြီးတကာဆိုခဏနဲ့ရှောက်တယ်ဆရာတော်ဟိုဒီဟောဟောရင်းနဲ့တန်တန်တန်တဝေလုံးနဲ့ရက်ဆရာကောင်းတဲ့တကဘာလုံးကကြည်နေတယ်အခုလည်းဒီတိုင်းပါပေါ့နော်ဘုန်းကြီးတို့အကုန်လုံးဒီမှာအများဇူရီကနေကြည်နေတယ်လိုင်းလည်းတည်တယ်ဖြန်ငိုင်းနေလည်းတည်တယ်အဲ့ဒါကြောင့်အဲ့ဒါတွေတတိထား ဒါတွေလေးကြလည်း movement ဖြစ်တတ်ပါပြီးတော့အတန်းကျယ်နော်ဒါကြစကားပြောကျယ်အရေကျယ်အခေါ်ကျယ်အခြေကျယ်အတန်းကျယ်ကျယ်၅ပါးရှောင်းဝါမြောင်ရှင်ဖျားအဓိကတော့ဒါယဉ်ကျေးမှုတွေပါဗျာအဲတော့ကိုအမှုရာလည်းမယဉ်ကြံထားတဲ့ပုံကို ဖြစ်အောင်မနေနဲ့ယဉ်ကျေးအောင်လုပ် နှုတ်မွေရမှာလဲကြံကြံထန်ထန်ရိုင်းဆိုင်ဖြစ်အောင်မဖြစ်စေနဲ့စိတ်ထားရလဲရိုင်းဆိုင်တာကြံထားနေမဖြစ်စေနဲ့နော်ကိုယ်မွေရယဉ်ကျေးအောင်နေပါနှုတ်မွေရယဉ်ကျေးအောင်နေပါစိတ်ထားယဉ်ကျေးအောင်နေပါနော်ကိုယ်မူရနှုတ်မြစေတာတော့မှမရိုင်းဆိုင်တဲ့ပုဂ္ဂိုလ်ယဉ်ကျေးတဲ့ပုဂ္ဂိုလ်ဖြစ်မှသူတော်ကောင်းတရားတရားရလွယ်တာပေါ့ဗျာ ုန်းကြီးတို့ဒီမှာတော့စာရဲအတိုင်းပြောပါမယ်ဒီမှာတော့မပြောလဲဆိုဘုန်းကြီးတို့တန်ခါပိဋတ်တယ်လို့ပိဋတ်တယ်လို့အဲ့လိုနေတဲ့ထိုင်တဲ့ကမှာကြီးသူရဲ့ရှေ့မှာဒူးထောင်ပေါက်ကထိုင်တာလို့ကြီးတဲ့ပုဂ္ဂိုလ်လာရင် နေရာမပေးတာလို့ငယ်တဲ့ပုဂ္ဂိုလ်တွေငယ်ရွယ်တဲ့ပုဂ္ဂိုလ်လည်းနေရာကိုမထိုင်ထိုင်ခွင့်မပြုတာလို့နော်စားကြကောင်းကောင်းနေရာကောင်းကောင်းရဖို့အတွက်သူများကြော်တက်တာလို့ ဘုန်းကြီးတို့တိုင်းရဟန်းတော်တွေအတွက်ရေးထားတာပါတချို့အရာတွေကကိုယ်လည်းလုပ်ရရွာထဲဝင်ပြီးဆုံးခံကြွားရင်ဒါမထေကြီးတွေရှေ့ရကြတာအဲ့ဒါကိုမထေကြီးတွေရှေ့ရကြော်တက်တာလို့ပြီးတော့ငယ်တဲ့ပုံကုနဲ့တိုးလားဆိတ်လားနောက်လားပြောင်းလားလောက်တာမျိုးဒါအကုန်ဝေရရိုင်းဆိုင်နေဒီလောက်တည်းမကောင်းပါဘူးတရားဟောနေတဲ့ကလက်လုံနေတယ်ခြေလုံနေတယ်ဒါမျိုးတွေလည်းကြည့်လို့မကောင်းဆုံးမဩဝါဒပေးနေတယ်တရားသင်နေတယ် ကိုယ်အိမ်နဲ့ကိုယ်နေတာတော့ပြဿနာဖြစ်ဘူးလေအများနဲ့နေတဲ့အခါမှာလက်ကလည်းအများနဲ့လုံနေမယ်ခြေကလည်းအများနဲ့လုံနေမယ်သူများအနောက်ရှက်ဖြစ်တာပေါ့ဗျာနောက်ပြီးတော့ဒီနှုတ်ရိုင်းဆိုင်မှုကတော့ဗာလဲသဘုန်းကြီးတို့တန်ခါလောကကြတော့လူလောကနဲ့မတူဘူးဗျ။ဘာတွေလောရလဲဆိုတော့ခွင့်ပန်ရတယ်။ဟိုမှာဒီဒီဒကာမတွေအများစုပြဿနာတက်တာပါလဲဆိုဘုန်းကြီးတို့ဘေးနေရာမှာပေါ့နော်။အခုတော့ဘုန်းကြီးတို့လူကြီးပိုင်းမှာပါနေတော့ပြဿနာမရှိဘူး။ခါတလေ ကိုဟောစီခြင်းတဲ့ဘုန်းကြီးတန်ခါးတွေအများကြီးပြင့်လာရောဟောစီခြင်းတဲ့ဘုန်းကြီးအာမဟောရအောင်အဲ့လိုဖြစ်တော့သူတို့ဟောစီခြင်းတဲ့ဘုန်းကြီးရှောက်မထားဘူးလေကိုကဒီဘုန်းကြီးတရားဟောစီခြင်းရှောက်ရတယ်မရှောက်ရင်ဘုန်းကြီးတို့ကထေစင်ဝါလာအတိုင်းမထေကြီးတွေကိုဦးစားပေးရှောက်မထေကြီးကဟောရင်ဘုန်းကျန်တဲ့ဘုန်းကြီးကဘာလုပ်မရမထေကြီးကခွင့်ပြုချက်ရမှာဟောလို့ရနော်ဒါမေဒီမထေကြီးခွင့်ပြုချက်မရဘဲနဲ့ဟောတာလို့မမေးပဲနဲ့ ကိုကမထေရကြီးမိတာကိုကကြားပြဖြေတာတို့နော်မထေရကြီးခွင့်ပြုနေလုပ်လို့ရပါတယ်မျိုးစုံပေါ့နိဓမ္မတွေတွားရင်လည်းလူနဲ့ဘုန်းကြီးနဲ့မတင်တော်တဲ့စကားတွေပြောတာခမည်းကျွန်တော်ပြောတာအဲ့လိုမျိုးနှုတ်ရင်မရင်ကျင်းမှုလို့ကြမ်းထားမှုလို့ဒီလိုပြောလို့ရအဲကိုနှုတ်ကမပြစိတ်ထဲကနေပြီးမကောင်းတဲ့စိတ်တွေကြံတွေးနေမှဒါစိတ်ရဲ့ရန်ဆိုင်ဝဲစိတ်ရဲ့မရင်ကျင်းမှုပဲဒါတွေလည်းမဖြစ်အောင်တတိထားရတော့ဗောနော် အဲနောက်တစ်ခုသွားကြအောင်ကုလေသူအနာနုခိတောနာနုခိတောတရားအထုတ်နေတာဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့လေမိသားစုပေါ်မှာတိတ်တွေ့တာလုံးလူဖြစ်နေတယ်မအောင်မြင်ဘူးဗျနော်မိဘတွေကသားသမီးတွေမှာဟိုမလို့ဒီမလို့နဲ့နော်စီဝါလည်းမဖြစ်ပညာလည်းမတောင်းပညာတတ်မယ်ဆိုရင်လွတ်ရမှာပဲသူကလည်းကြိုးစားမှုရှိတိတ်တွေ့တာနေလို့မဖြစ်ဘူး ဒီသားသမီးကလည်းဒီမိဘအတွက်ဒါဟိုမသွားရမင်းအဲ့တော့ပညာလည်းမတက်စီဝါလည်းမဖြစ်တာမျိုးဖြစ်တာမိဘဟိုတိတ်ခင်မခင်မခင်မင်းနဲ့ပုဂ္ဂိုလ်တွေ့တာလို့နဲ့ဆွေမျိုးသားချင်းတို့ခင်မင်းလို့တွေ့တာလို့လို့နဲ့ပုဂ္ဂိုလ်ပေါ့အမိတော့မိတ်ဆွေငယ်ချင်းမတိတ်တွေ့တာနေတဲ့ပုဂ္ဂိုလ်အဲ့တော့ဘာဖြစ်လဲဆိုတော့တရားတွေရေးသွားတနိုင်ငံသောပညာသင်မှုစီဝါရှာဖို့ကြီးပွားဖို့အောင်မြင်ဖို့ မထွက်နိုင်တော့ဒါဆုတ်ယုတ်တော့တာပဲတိုးတက်မှုမဖြစ်နိုင်ဒီလိုပဲသူတို့ကောင်းတရားတွေလောက်နေမယ်ဆိုရင်ဒီပေါ်မှာသွားတွေ့တာနေရင်ဒီလောက်ကမလောက်နိုင်ဘူးရဟန်းတွေလည်းဒီတိုင်းပဲဒကာဓမ္မတွေပေါ်သွားတွေ့တာနေရင်ကိုယ်လုပ်ငန်းကိုတိုးတက်အောင်ကြီးပွားအောင်မလုပ်နိုင်ဘူးသူ့ကိုကြောင်းကြတဲ့ဒီကြည့်နေရတော့ရဟန်းတွေဆိုရင်ပစ္စည်းလေးပါးပေါ်မှာတွေ့တာနေမယ်ဒီဘုံကြီးလည်းမလွယ်ဘူးပေါ့ မတရားထုတ်မဲ့ကြအကြောင်းတွေ့တာနေအကြောင်းစိတ်မချတော့မသွားဖြစ်ဘူးပေါ့ဗျာအာမထုတ်ဖြစ်ဖို့ဒါမျိုးပြောတော့ဒကာဓမ္မတွေနဲ့သွားပြီးတော့ယင်းဒီနေရင်ဘာဖြစ်တာလဲသူတို့နဲ့ရောတော့ပြောတော့ပြောပြီးတော့ဒုက္ခတွေဖြစ်တော့ပါသူတို့ဒုက္ခဖြစ်ကိုကဒုက္ခဖြစ်သူတို့ပူဇော်ရှိကိုကပူသူတို့ဝမ်းသာခြင်းရှိကိုဝမ်းသာအာအကုန်ဖြစ်သူတို့လိုဖြစ်ကုန်တော့သူတို့ဒုက္ခဖြစ်လာရင်တော့ကုညီပေးရတော့နော် အဲ့မှာဘာပြောလဲဆိုလမင်းဥပမာကျင့်ရမယ်လကသူကသူသွားနေတာပဲလူတွေကနှစ်သက်စီဖြစ်စေမနှစ်သက်ဖြစ်ဖြစ်စေသူကဘာမှဖြစ်ဘူးနော်သူလောက်သူလောက်သွားတာအဲ့လိုလတွေလို ကိုယ်အလောက်ကိုလုံမြဲလို့တော့အာဂန္ဓုဧည့်သည်ပမာကျင့်သုံးရမယ်ဧည့်သည်ဆိုတာကတော့ရောက်တဲ့ခိုက်တံလေးပဲခဏအိန္ဒိဝိန္ဒာတွေနဲ့အရှင်ပြောင်းနေတာနောက်တော့ခွဲခွာသွားတာ အဲ့လိုပဲတွေးတဲ့ပုံကိုဆင်ပြေအောင်တော့နေရတော့ဒါကြီးကိုတွေ့ကတ်နေတဲ့သဘောမျိုးမဖြစ်အောင်လုပ်ရမယ်ဒီတော့အဲ့လိုနှစ်မျိုးပထမလာမင်းနဲ့တူတယ်လာမင်းကကောင်းငင်သွားရင်ဘယ်သူနဲ့မှအပေါင်းအသင်းဆက်ဆံမလုပ်ဘူးဘယ်သူ့ကိုမလဲတွေ့တာရင်ချစ်ချင်းမုန်းချင်းမပြုတ်ဘူးနော်လူတွေကဒါမဲ့လာမင်းကိုမချစ်တဲ့ပုံကတော့မရှိပါဘူးနော်လူတွေကအလိုအမြန်လို့တာပဲဒါမဲ့လာကတော့အဲ့ဒီပုံကိုမြန်လို့အောင်တွေ့တော့လောက်တာတော့မရှိဘူး အဲ့လိုပဲဘုရားမိန်တာသင်တို့ကလာနဲ့အတူပေါ့လေလူတွေရဲ့ချစ်မြတ်နိုးမှုခံရအောင်ကျင့်သုံးပြီးနေပါဒါပြောတယ်အဲအဲ့ဒီချစ်မြတ်နိုးမှုဆိုတာက လာလို့ပေါ့လေဒီလူတွေနဲ့ပေါင်းသင်းဆက်ဆံကြရလည်းမလိုဘူးသူတို့တွေ့တာစရာလည်းမလိုဘူးချစ်ခင်စရာလည်းမလိုဘူးဒါမျိုးပြောတယ်ကိုယ့်အလုပ်ကို ကိုယ့်သူတော်ကောင်းတရားကိုကျင့်ကြအထောက်လို့ဒါပြောလို့ရင်ပါဗျအဲ့တဲ့ လဲတယ်ကြလဲအေးရှင်ကကျွေးရင်စားတာပေါ့နော်အေးရှင်နေနဲ့သူတို့ကိစ္စတွေလိုက်ပြီးနေရာတွေကလိုက်ပေါင်းသိလိုက်လုံနေမှာမဟုတ်ဘူးနော်အဲ့လိုပဲချိန်တန်တော့ကိုယ်ကိစ္စကြီးပြန်သွားတော့ပေါ့အဲ့ဒါမျိုးအဲ့ဒါမျိုးနေနေအောင်ကြိုးစားမယ်ဒါလေးလည်းမှတ်ထားပေါ့နော်ပြီးတော့ခါကြတော့မှနာသခုရမာစေကိဉ္စီပညာရှိသူတော်ကောင်းများကပြစ်တင် ရှုတ်ချစရာကဲ့ရဲ့စရာတာမအပြစ်လေးကိုပဲမပြုတ်လို့ပဲနေရမယ်ဒီမှာမှတ်ထားဖို့ကပညာရှိသူတော်ကောင်းဆိုတာကိုပြောတာနော်ပညာရှိသူတော်ကောင်းဆိုတဲ့စံကိုဘာလို့တတ်မှာလဲပညာလည်းရှိရမယ်သူတော်ကောင်းလည်းဖြစ်ရမယ်အဲ့ဒီလိုပုံကုမျိုးမှာအမှားကိုအမှားတိုင်းအမှန်ကိုအမှန်တိုင်းဒီလိုပြောတယ်ဆိုတယ်နော် ပညာရှိမဟုတ်တဲ့ပုဂ္ဂိုလ်ပညာမဲ့တဲ့ပုဂ္ဂိုလ်သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ကသေးသေးကိုကြီးကြီးလုပ်တယ်ကြီးကြီးကိုသေးသေးလုပ်တယ်အဓိကကြတာကိုတာမညာလုပ်ပြတယ်တာမညာအဓိကလုပ်ပြတယ်စိတ်ထားမမှောင်ပေါ့ဗျာပုံစံမမှောင်သူနဲ့နိစ္စနိစ္စသလိုဘက်လိုက်ပြင်သွားတာပဲသူနဲ့မနိစ္စမနိစ္စသလိုဒီကားလည်းမဟုတ်တာတွေထိုးချတာပညာရှိတဲ့ပုဂ္ဂိုလ်မျိုးသူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်မျိုးကတော့ အပြစ်တင်ထိုက်တဲ့ပုဂ္ဂိုလ်တင်တယ်အကဲထိုက်တဲ့ပုဂ္ဂိုလ်တင်တယ်ချီးမွမ်းစရာရှိတဲ့ပုဂ္ဂိုလ်ချီးမွမ်းတယ်ပြဿနာသေးသေးကိုသေးသေးတိုင်းပဲကြီးကြီးကိုကြီးကြီးတိုင်းပြောတယ်နော်ဒီကမကွယ်မိုးမထိတ်မကြံပြောတယ်ပေါ့အတိအကျပြောတယ်ပေါ့သေးတာကိုကြီးတာတော့မပြောကြီးတာကိုလည်းသေးတာတော့မပြောဒါမျိုးကြောင့်ပညာရှိသူတော်ကောင်းကိုအဓိကထားပြီးဒါကြောင့်မို့ဆရာတော်ဘုရား ဖះကြိုက်တာလှုပ်ပေါ့ဒါမျိုးပြောတယ်ဖះကြိုက်နေအများကြိုက်ကိုနေကြမလို့ဖះကြိုက်ကိုနေဆိုတော့ကုသိုလ်ဖြစ်အောင်နေပြောတာပေါ့ကုသိုလ်မဖြစ်တဲ့လှုပ်ဆိုမလုံနဲ့ဒါကိုပြောတယ်ဖះကြိုက်ဆိုအကုသိုလ်ဖြစ်တဲ့လှုပ်ဆိုမလုံနဲ့မပြောနဲ့မကြံနဲ့ကုသိုလ်ဖြစ်မဲ့လှုပ်ဆိုလှုပ်ပြောဒါကြောင့်ဆရာတော်ဘုရားဖះကြိုက်အောင်နေအများကြိုက်အောင်မနေနဲ့ဒါမျိုးမှတ်တော့နော်အဲ့တော့ဒီမှာခြုံပြောရင် မေတ္တာခြေခံကျင့်ဝတ်15ပါးပေါ့နော်ကမ္မထာခြေခံကျင့်ဝတ်15ပါးဒါလေးနဲ့ပြည့်စုံမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်တရားရနိုင်တယ်တရားရှိနိုင်တယ်ခု6နိုင်တော်တော်မှာဆိုဘုန်းကြီးဒီအကြောင်းအရာလေးတခုပြောပါဦးမယ်ဘုန်းကြီးတို့ပညာရှိမကြီးဥပ္ပါဟုဆိုတာတော်တော်များများကြားဥပ္ပါပါအဲ့ဒီမကြီးဥပ္ပါဟုဘုရားဝင်ကမေးတယ်ဗာမေးလဲဆိုဟဲ့ပေါ့ဦးတဲ့မရှိတာတဲ့မသိတာခက်တော့ဟုတ်သလားမှန်ပါဗျာဟုတ်ပါတယ်ဗျာတဲ့ မသိတာတဲ့ခက်တာကိုရှိသေးလားရှိပါတယ်ဗျာတဲ့ပါလဲမလောက်တာပါဗျာတဲ့ဘာဖြစ်လို့လဲပေါ့ဦးဆိုမရှိတာကိုလည်းရှိအောင် လုပ်လို့ရပါတယ်မသိတာကိုလည်းသိအောင်လုပ်လို့ရပါတယ်မလောက်တာတော့ဘာမှမဖြစ်နိုင်တော့ဘူးအခက်ဆုံးပါနော်ဘုန်းကြီးတို့ဒီမှာမရှိတာလည်းရှိအောင်လုပ်ကြမယ်မသိတာကိုလည်းခုသင်ရသင်နေတယ်ဒီလိုဒီမေတ္တာအခြေခံကြို့တော့ဘာတွေအများကြီးသင်ပေးနေတယ် ဒါတွေကတော့တကယ်ကိုလုံမှကိုရမှာနော်မလို့ရင်တော့ဘာမှမဖြစ်ဘူးဗျနော်ဒီလိုလေးလာနေနဲ့လည်းမရဘူးတကယ်ကိုတရားထုတ်ရမယ်အထုတ်မှဟိုတရားထုတ်မေတ္တာဆိုလည်းမေတ္တာတကယ်ကျင့်မှမေတ္တာအကျိုးတွေရမှာဘူးအာနာပါနဆိုအာနာပါနကိုတကယ်ကျင့်ကြအထုတ်မှဒီအကျိုးတွေရမှာဘုန်းကြီးလည်းဒီတိုင်းပဲနော်ဒကာကြီးတို့ဓမ္မကြီးတို့မဟုတ်ခုနပညာရှိဥပ္ပပြောတဲ့စကားနဲ့ဒါတွေကသိယုံနဲ့မပြီးဘူး နော်မရှိတာကိုလည်းရှိအောင်လုပ်လို့ရတယ်မသိတာကိုလည်းသိအောင်လုပ်လို့ရတယ်ဒါပေမဲ့လို့မလုပ်ရင်တော့မကျင့်ရင်တော့ဘာမှမဖြစ်နိုင်ဘူးအဲ့ဒါလေးမှတ်တော့အဲ့တော့လုပ်ဖို့လိုတယ်ပြန်ပြောပါမယ်မသိတာကိုလည်းသိအောင်လို့ဟုတ်လားပညာရေးမှရေဥပ္ပဘိုးဘိုးတော်ဝင်ကဗာမေးလဲအဲ့ပုံမရှိတာတဲ့မသိတာခက်တာဟုတ်လားဟုတ်ပါတယ်ဗျာမသိတာတဲ့ခက်တာရှိရှိပါတယ်ဗျာအဲ့ဒါပါလဲမလောက်တာပါဗျာဘာကြောင့်မို့လဲဆိုမရှိတာကိုလည်းရှိအောင်လုပ်လို့ရတယ် မသိတာကိုလည်းသိအောင်လုပ်လို့ရဒါပေမဲ့မလုပ်ရင်တော့ဘာမှမဖြစ်နိုင်တော့တာမို့အခက်ဆုံးပါဗျာခုဘုန်းကြီးတို့တွေကျင်းဒီကြံဒီလေးလေးလာတယ်လေးလာတိုင်းဆက်ပြီးတော့ကျင်းဒီကြံဒီသိအောင်လေးလာတော့ဗောနော်လေးလာတဲ့တိုင်းဘုန်းကြီးတို့ကျင့်ကြအထုံနိုင်ရမယ်အဲ့ဒီလိုကျင့်ကြအထုံနိုင်မှအကျိုးအဖြစ်လာအဲ့လိုကျင့်ကြအထုံနိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုသုံးဖို့မေတ္တာကမ္မဋ္ဌာန်းကိုပေါ့ရအောင်အောင်မြင်အောင် ကြိုးစားအထောက်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။